ကဲစိတ်ပုဂ္ဂိုလ်များကမကြသေးရင်ပြင်စိတ်တိုင်းကြပြီဆိုတဲ့ပုဂ္ဂိုလ်များကကဲကာယ ानु ပတနာစကြည့်နာသီဝမှာလေလေးရှိတယ်အဲ့ဒီလေလေးကတိုးဝင်လာလိုက်ကံထွက်သွားလိုက်ဝင်နေထွက်တယ်ဝင်နေထွက်တယ်ဆိုအာနာပါနာဖြစ်သွားမှာဆိုလို့ခါတိုင်းအာနာပါနာမှတ်နေကြလေလေးဝင်လာမှတ်လိုက်ထွက်တာမှတ်လိုက်တာအာနာပါနာဒါကအခုက ကာယ ानु ပဒနာဓာတ်၄ပါးကိုစလိုက်ခြင်းလို့အဲ့ဒီကနေမှဟိုဘက်ဝေဒနာစိတ်ဓာတ်ဓမ္မဘက်ကိုဦးဇင်းကဒီနေ့ဖြန့်ပြီးတော့တရားတော်မတွေတရားတစ်ထိုင်တစ်ထိုင်အိမ်မှာနေရင်းနဲ့လေဒီလိုရှုသွားရင်ဒီလိုရတယ်ဆိုတော့သိအောင်လို့လေလေးရဲ့နာပြီးဝနေမှာဝင်တဲ့လေလေးတိုးပြီးဝင်လာတာလေတတိထားကြည့်တိုး ပြီးတော့သူကသူဝင်လာတာဝင်လာပြီးတော့အကြာကြီးထားလို့မရဘူးတော်တော်ကြာကြတော့ခဏလေးအောက်ထားကြည့်ကန်းထွက်သွားတာကြာကြာအောက်လို့ကိုမရဘူးသူကနဲ့သူကြာကြာအောက်လို့ကိုမရဘူးသူကသူပြန်ပြီးတော့ကန်းပြီးထွက်သွားပြန်အဲ့ဒါလေးကိုတွန်းနဲ့ကန်တယ်လို့ပြောတာတွန်းပြီးဝင်လာလိုက် ဒေလေးရသူ့သဘာဝဒေလေးရအဲတွန်းဝင်လာလိုက်ကံပြီးတော့ပြန်ထွက်သွားတာလေးကိုညံတဲ့အဲ့မှာမြင်အောင်ကြည့်အဲ့ဒီတွန်းသဘောကံသဘောလေးကိုအဲ့ဒါဝါယောဓာတ်ကိုလိုက်တာဝါယောဓာတ်လေဓာတ်ရဲ့တွန်းသဘောကံသဘောဝါယောဓာတ်ကိုကြည့်ပါတွန်းလိုက်ကံလိုက်တွန်းလိုက်ကံလိုက်လေး နာသီဝလေးကတမာတိထူထောင်လိုက်အဲ့နာလေးမှာပဲရှန္နာဘာမသိတကိုယ်လုံးကိုအကုန်လုံးညက်တာချုပ်တာမရှိတော့ဘဲနဲ့အကုန်လုံးခွာချလိုက်ပြီးဆိုအဲ့ဒါသွန်းနာလေးကန်နာလေးလေလေးတိုးထွက်သွားတာကံထွက်သွားတာလေးဒါလေးဟိုတာတတိထားနေတယ် တိထားစိတ်ကိုအပြင်ထွက်သွားရင်ဒါရိုက်တတိတတိလွတ်ရင်ထွက်သွားမှာပဲအဲ့နာသီဝရဲ့တွန်းလိုက်ကန်လိုက်ဝင်လိုက်ထွက်လိုက်ဖြစ်တဲ့ဒီလေးဝါရောတက်ရဲ့တွန်းသဘောကန်သဘောလေးကိုအဲ့ဒါလေးကိုတတိထားပြီးသေးသေးချာချာကြည့်နေရမှာတတိအားနဲတာနဲ့စိတ်ကထွက်ပြေးမှာပဲအင်မတန်ဖမ်းရခက်တဲ့စိတ်အဲ့ဒီစိတ်ကလေးကိုအခုတတိထား တတိထားပြီးတော့အဲ့ဖမ်းရတဲ့ခက်တဲ့စိတ်ကလေးကိုသေးသေးချာချာလေးအဲ့နာလေးကနေဘဲမှမပြေးအောင်ကိုတတိနဲ့စောင့်ဖမ်းနေရတယ် နာသီဝါလေးတတိထားပါကထာတတိကထာလုံးဝမလွတ်စေနဲ့တိုးတဲ့လေလေးကန်ထွက်သွားတဲ့လေလေးသူ့သဘောသူတွန်းလိုက်ကန်လိုက်တတိအဲ့ပေါ်မှာပဲဒီနေပဲစီဘေးကိုမရောက်ပါစေနဲ့တိတ်ကြောင်းလေးတွေးလိုက်နာကအကြောင်းလေးတွေးလိုက်တစ်ချက်တစ်ချက်ပေါ်ပေါ်လာတတိလွတ်တာနဲ့စိတ်ကထွက်ပြေးတာ သူ့တဘာဝတွန်းလိုက်ကန်လိုက်လေးတဘာဝလေးကိုအသာလေးသာထိုင်ကြည့်နေ စိတ်တိုင်းကြအောင် ထိုင်ထားတဲ့အထိုင်ကိုဘာအကြောင်းနဲ့မှပြန်ပြီးတော့လွယ်လွယ်လေးနဲ့ဖြက်စီးမပြစ်နဲ့ခန္ဓာကိုယ်ထိုင်ထားတဲ့အိဒီယာဘိုလေးကိုသေးသေးချာချာမပြစ်အောင်ရားလည်းမကုန်းနဲ့လှုပ်ခြင်းလည်းမလှုပ်နဲ့ကြွခြင်းလည်းမကြွနဲ့နာသီဝလေးမှာပဲအခုတတိကခိုင်းထားတာအဲ့ဒါကာယ ानु ပတနာဝါယောဓာတ်လေးသူကသူတွန်းသဘောလေးကံထွက်လာတဲ့လေလေး တိုးဝင်သွားတဲ့လေလေးဒါလေးကိုပဲတီခိုင်းနေတာအဲ့ဒါလေးပေါ်မှာပဲတတိကထားလေလေးပေါ်မှာတိုးဝင်လာလိုက်ကံထွက်သွားလိုက်တိုးဝင်လာလိုက်ကံထွက်သွားလိုက်အဲ့ဒါလေးကိုပဲတတိထား တင်းလာတဲ့သဘောလေးတွေခြေတော်လေးတွေက တောင့်လာတဲ့သဘောလေးတွေပေါ်လာလို့ရှိရင်နာသီဝမကြီးနဲ့အဲ့ဒီတောင့်တဲ့သဘောတင်းတဲ့သဘောလေးအပေါ်မှာသဘောလေးကိုအဲ့ပေါ်အသာလေးညံလေးနဲ့ဖြန့်ကြည့်တာစပေါ်တဲ့လူမပေါ်သေးတဲ့လူကမကြည့်နဲ့ခန္ဓာမပြသေးဘူးကိုယ်ခန္ဓာဘာမှကိုတောင့်တာလည်းမပြဘူးတင်းတာလည်းမပြသေးဘူးဆိုတဲ့ပုဂ္ဂိုလ်မကြည့်နဲ့အဲ့ပြလာပြီဆိုတဲ့ပုဂ္ဂိုလ်အဲ့ ပြလာတဲ့ခြေတော့ကဒူခေါင်းကခါကြီးကတောင့်လာတာနော်ဂုံကြောကြီးကတင်းလာပခုံးကြောကြီးကတောင့်လာအဲ့ဒီတောင့်လာတဲ့နေရာတင်းနေတာတဲ့နေရာလေးကိုညံလေးနဲ့အဲ့နာလေးကိုအသာလေးပြန်ပြီးတော့ကြည့်နှာသီးဝမကြည့်တော့တဲ့အဲ့နာလေးကိုကြည့်ပြီးတော့အဲ့ဒီပေါ်မှာတင်းတယ်လို့ သွားပြီးတော့တင်ညာမပေးနဲ့အဲ့ဒါဓာလေးပါဥစည်းတက်လာတဲ့အပေါ်မှာခံစားတဲ့အဲ့ဒါဝေဒနာပဲတောင့်တဲ့သဘောအဲ့ဒါခံစားမှုဝေဒနာပဲတင်းတယ်တင်းတယ်တင်းတယ်ပူတယ်ပူတယ်ပူတယ်ဆိုရင်အဲ့ဒါလူတိုင်းသိတဲ့အသည့် ကြိုက်တယ်ကြိုက်တယ်ကြိုက်တယ်လူတိုင်းသိတဲ့အသည့်မပေါ်သေးတဲ့ပုဂ္ဂိုလ်မလိုက်နဲ့နော်နာသီဝလေးပဲတတိထားတယောက်နဲ့တယောက်ကအချိန်ချင်းမတူ ချို့လေကနိုင်ဝက်လောက်ဆိုလို့ရှိရင်စပြီးတော့ခြေတော့ကဖြင်းဖြင်းဖြင်းဖြင်းတင်းတင်းတင်းတင်းတောင်းတော့တောင်းလာတယ်တင်းလာတယ်ခါကြီးတွေတောင်းလာတယ်ဂုံကြောကြီးတွေလေးလာတယ်အဲဘောလာပြီအဲ့ဒါအဲ့ဒါဓာတ်လေးပါးရဲ့အပေါ်မှာ ဥသိပြီးတက်လာတဲ့ဝေဒနာတွေအဲ့ဒီဝေဒနာကို ဝေဒနာလို့မြင်အောင်ကြည့်ဝေဒနာလို့တတန္တရာလို့မသိပါပဲနဲ့နာတယ်လို့ပဲသိတယ်ကြိုက်တယ်လို့ပဲသိတယ်ထုံတယ်လို့ပဲသိတယ်ကျင်တယ်လို့ပဲသိတယ်ဒေဃနာလေးကြောကြိုက်တယ်ကြိုက်တယ်ထုံတယ်ထုံတယ်ကျင်တယ်ကျင်တယ်ဆိုပြီးအဲ့မှာသေးကုန်တာပဲအဲ့ဒါအဲ့ဒီအတိကို အခုတထိုင်နဲ့နဲ့အဲ့ဒါပြောင်းညင်လို့ဒေဂာနန်းကြီးအဲ့လို လာမှာပဲအဲ့ဒါအခုတက်လာမှာပဲအခုလိုပဲဒါအဲ့ကြောင့်မို့ခန္ဓာကိုယ်ကသူ့အတူကာယ ानु ဘဒနာတတိပဌံဝေဒနာ ानु ဘဒနာတတိပဌံစိတ်ဓာ ानु ဘဒနာတတိပဌံဓမ္မာ ानु ဘဒနာတတိပဌံဆိုပြီးတော့တတိပဌံတရား၄ပါး သူ့အစဉ်နဲ့သူ့အနဲ့သူအခုပေါ်ပြလာပါလိမ့်မယ်စာစာချင်းလိုက်ခဲ့တာအခုကာယ ानु ပတနာတွန်းသဘောဝါယောထက်ရဲ့တွန်းသဘောကံသဘောအဲ့ဒါလေးကိုမြင်အောင်ကြည့်ခန္ဓာကိုယ်ပေါ်မှာအဲ့ဒါသဘောတွေဘယ်နာစပေါ်ပြီလဲတောက်နာပေါ်လာလားတင်းနာပေါ်လာကြက်တာကြီးပေါ်လာသလားတင်းတဲ့သဘောကြီးလားကြက်တဲ့သဘောကြီးလားတောက်တဲ့သဘောကြီးလားသိခံပြီးတော့ကြည့်နေရမှာနော် နည်းနည်းလေးတင်းတာနဲ့ကွက်ဆိုထပြင်လိုက်ရတာရှုเสียရမရှိဘူးကာနုပဒနာပွားနေရနေပြီးတော့အခု အောက်ကဓာလေးပါးပေါ်မှာဥသိတဲ့ဝေဒနာဘက်ထိတက်ရှုခြင်းလို့ဓာကြီးလေးပါးဖောက်ပြန်လာတဲ့အခါကျတော့တင်းတယ်တင်းတယ်တင်းတယ်တောက်တယ်တောက်တယ်တောက်တယ်ပူတယ်ပူတယ်ပူတယ်အဲ့လိုပဲသွားတင်ညာပေးနေကြတာ တင်းတယ်လို့မသိနဲ့တောင့်တယ်လို့မသိနဲ့အဲ့ဒီပေါ်မှာအဲ့ဒါသူ့ရဲ့ဝေဒနာရဲ့သဘောခံစားတာလေးကိုအခုကြည့်ပါဘုရုံးကဗราဏိယင်္ဂနာဆိုတဲ့မထေတပါလေတစိုးက ထိုးပြီးတော့ဝမ်းကိုထိုးဖောက်ပြီးတော့တခါတည်းအောင်ပြီးတော့တခါတည်းပြစ်လဲကြပါ ပြစ်လဲကြသွားတဲ့အခါကျတော့အေးအေးအေးအေးနဲ့ညှိညူနေရညှိညူနေတော့ဘေးနာတရားမှတ်နေတဲ့ဆရာတော်တော်ဘာလားအရှင်ဖျားအရှင်ဖျားသိခံတော်မူပါဖျားသိခံတော်မူပါဖျားမှန်ပါဖျားတပည့်တော်သိခံပါဘလို့ဖြစ်နေတပည့်တော်ဝေဒနာတွေပြင်းထန်လိုက်တာဖျားသိလူမျောပါကြီးတပည့်တော်ဖြစ်လာလို့ပါဖျား အရှင်ဘုရားဝေဒနာလို့သိရင်အဲ့ဒီဝေဒနာရဲ့အပြက်ကိုအရှင်ဘုရားမြင်အောင်ကြည့်လေဖေရဝေဒနာလို့သိနေမှာတော့ဝေဒနာ အပြက်ကိုမြင်အောင်ကြည့်ဖို့ပဲအရှင်ဘုရားအလုပ်ပဲအရှင်ဘုရားဘုရားသားတော်ပဲကြိုးစားသမ်းပါဖေရအဲ့ဒါတိခံပြီးတော့အဲ့ဒီဝေဒနာကိုကြိတ်လှုပ်လည်းမပေးဘူးပြင်လည်းမပေးတော့ဘူးကဲဖြစ်ချင်တာဖြစ်ပါစေဆိုအဲ့ဒီကနေမှဘလောက်ထိ အခြေအနေဆိုးလဲဆိုတော့ဥတွေကအပြင်ထွက်ကြဥတွေအပြင်ထွက်ကြလာပြီးတော့အဲ့ဒီမှာတင်တခါတည်းသိခံနေတာသိခံပြီးတော့အဲ့ဒီဝေဒနာကို ရှုရင်းနဲ့ယဟန္တာကြီးဖြစ်သွားတယ်ဝေဒနာရဲ့အနိစ္စမြင်အောင်ကြည့်လိုက်တာဝေဒနာရဲ့အနိစ္စမြင်အောင်ကြည့်လိုက်ရင်တခါတည်းမက်ကူးပြီးယဟန္တာကြီးဖြစ်သွားရှင်ဖျားဒီလောက်ဆိုရင်သိခံခြင်းလုံလောက်ပြီမို့လား ကျေးဇူးတင်ပါတယ်တဲ့တပည့်တော်ဆိုပြိဋိဘံပြုရတယ်အဲ့ဒါဒီဝေဒနာရှုွက်ကနေသွားတာပဲဒါမို့အခုတောင်းတယ်လို့မသိနဲ့တင်းတယ်လို့မသိနဲ့ဩတောင်းလာတဲ့သဘောတင်းလာတဲ့သဘောပေါ်လာပြီဆိုရင်ဩဒါဝေဒနာလေးတွေပါလားဝေဒနာရဲ့သဘောကသူ့အတူခံစားနေတာနော်မကောင်းဘူးလို့ခံစားခြင်းခံစားမယ်ကောင်းတယ်လို့ခံစားခြင်းခံစားမယ်အဲစိတ်မှာခံစားတာနော်စိတ်ကိုပြန်ကြည့် ဝေဒနာလေးရဲ့သဘောလို့ပြောင်းလိုက်ပြီးရင်အဲ့ဒါဝေဒနာရဲ့သဘောကစိတ်မှာဘလို့ခံစားသလဲပြန်လိုက်ကြည့်တင်းတယ်လို့ရှေ့ရစိတ်ကတည်ဩတင်းတာမဟုတ်ဘူးဒါလေးဟာဖះကဝေဒနာလေးတွေလို့ပြောခဲ့တာငါတို့ကတင်းတယ်တင်းတယ်လို့ငါတို့ကသိတာဖះကတော့အဲ့ဒါဝေဒနာတွေတဲ့ဒါလေးပါးရဲ့အပေါ်မှာဥစည်းပြီးတက်လာတဲ့ဝေဒနာတွေလို့ပြောတာအဲ့ဒီဝေဒနာရဲ့သဘောလေးကိုမြင်အောင်ကြည့် မပေါ်သေးဘူးတပည့်တော်ကတော့ဘာမှကိုမရှိသေးဘူးဆိုအဲ့နှာသီးဝလေးလေးတွန်းနာပဲတီးကန်နာပဲတီးတွန်းနာလေးတီးလိုက်ကန်နာလေးတီးလိုက်တွန်းနာလေးတီးလိုက်ကန်နာလေးတီးလိုက်ကိုယ့်လောက်ကအဲ့ဒါပဲစိတ်ကိုခန္ဓာကိုယ်ကနေဘေးကိုအပြင်ဘယ်မှကိုထွက်မပြေးအောင်လို့ဘယ်မှကိုထွက်မပြေးသေးနဲ့ကတ်ထားခန္ဓာကြီးတစ်ခုလုံးမှာ အောက်ကပေါ်ပြလိုက်ပေါ်ပြလေတဲ့နေရာပဲအဲ့ဒီဘက်ကိုပဲဖြန့်ဖြန့်ရှိပေါ်ပြနေတဲ့နေရာကြည့်သူကတောင်သဘောတင်းသဘောသဘောပေါ်ပြတယ်အဲ့ဒါကိုတင်ညာသွားမပေးနဲ့တောင်တယ်တင်းတယ်ပူတယ်ကြိုက်တယ်အဲ့တင်ညာသွားပြီးတော့ဟိုကသဘောပေါ်ပြသူသဘောလေးပေါ်လာတာလေးကိုဒါလေးတတိထား ကောက်တဲ့သဘောတင်းတဲ့သဘောလေးတွေပေါ်ပြီလားပေါ်ရင်အဲ့ဒါလေးတွေဟာဩတောက်တယ်မဟုတ်တင်းတယ်မဟုတ်ကြိုက်တယ်မဟုတ်ထုံတယ်မဟုတ်ဝေဒနာရဲ့သဘောပဲသူဝေဒနာလေးတွေသူကနဲ့သူခံစားတဲ့သဘောလေးပဲလို့ဝေဒနာဆိုတာခံစားတာကိုပြောတာခံစားတဲ့သဘောလေးကိုပဲမြင်အောင်ကြည့်စိတ်ကို နာတယ်နာတယ်နာတယ်လို့မပြမတင်ညာမပေးနဲ့ကြိုက်တယ်ကြိုက်တယ်လို့တင်ညာမပေးနဲ့ အောက်ကဓလေးပါဖောက်ပြန်တဲ့ပေါ်လာတဲ့ပုံကွများအဲ့နေရာလေးကိုဖြန့်ကြည့်ရှည်ရဲနဲ့အဲ့နေရာလေးကိုသုံးသပ်အဲ့နာလေးမှာရှေ့ကစိတ်ကတင်းတယ်လို့သွားသိရင်တင်းတာလည်းမဟုတ်ခံစားတဲ့သဘောလေးကိုမြင်အောင်ကြည့်စိတ်ထဲမှာအဲ့ဒီနေရာလေးကိုကြည့်ပြီးတော့ကောင်းသဘောဆိုးသဘောစိတ်မှာဘလို့ခံစားနေရလဲဆိုတာအဲ့ဒါလေးကိုပဲမြင်အောင်ကြည့်တင်းတယ်လို့ရှေ့ကစိတ်ကဖြစ်ရင်အော်တင်းတာမဟုတ် ခံစားမှုဝေဒနာလေးပဲလို့သိပြီးတော့ဝေဒနာလေးကိုမြင်အောင်ကြည့်ဝေဒနာပေါ်မှာတမာတိရအောင်ယူစိတ်ကိုပြောင်းတာစိတ်ကိုပြောင်းတာတင်းတယ်ဆိုတဲ့တင်ညာတောင့်တယ်ဆိုတဲ့တင်ညာပူတယ်ဆိုတဲ့တင်ညာကြိုက်တယ်ဆိုတဲ့တင်ညာအဲ့ဒီအတိလူတိုင်းသိတဲ့အတိအနေမှာဖျားသိတဲ့ဝေဒနာဆိုတဲ့အတိခံစားမှုသဘောဝေဒနာပဲဝေဒနာလည်း ဘာလဲမြဲသလားမမြဲဘူးသူကလည်းခန္ဓာပြက်ခန္ဓာပြက်တာအဲ့ဒါကိုမြင်အောင်ရှုပါအဲ့ဒါကြောင့်မို့အခုဒါလေးပါဖောက်ပြန်တဲ့သဘောတွေအောက်ကပူရာကြီးတောင်းရာကြီးတင်းရာကြီးအဲ့ဒါကြီးကဓာလေးပါးတွေဖောက်ပြန်နေတာနာသီဝဝါယောဓာတ်ဆိုတာလေးအဲ့ဒါလည်းဓာလေးပါးတဲ့ပါတာလေတွေကလည်းခန္ဓာကိုယ်ကြီးမှာဒိတ်ဒိတ်ဒိတ်ဒိတ်ဒိတ်ဒိတ်ဒိတ်ဒိတ်ရိတ်ရိတ်ရိတ်ရိတ်ရိတ်ရိတ်ရိတ်ရိတ်ရိတ်ရိတ်ရိတ်ရိတ်အဲ့ဒါခန္ဓာကိုယ်ကလည်းတကူလုံးကိုသွားနေတာဒိတ်ဒိတ်တရွရွနဲ့ တိုးလိုက်ဝင်လိုက်ကန်လိုက်အထက်တက်တက်လေးအောက်ဆန်းတဲ့လေးအဲ့ဒါတွေအကုန်လုံးအဲ့ဒါတွေဝါရောဓာတ်တွေပဲပထဝီဓာတ်ကြီးတွေကထုံလာလိုက်တောင့်လာလိုက်တင်းလာလိုက်အဲ့ဒါပထဝီဓာတ်ကြီးတွေပဲပထဝီဓာတ်သဘောကထုံလာတာတွေတင်းလာတာတွေတောင့်လာတာတွေပထဝီဓာတ်ရဲ့သဘောတွေတေသောဓာတ်ရဲ့သဘောကပူပြီးတော့တက်လာတာတေသောဓာတ် ဖာတယ်လေးကြတော့ရေခဲတုံးကြီးကိုင်းရလို့ခန္ဓာကြီးတစ်ခုလုံးအေးပြီးကကကတုံးလာရှင်းတိဖြစ်သွားအဲ့ဒါတေသောဓာတ်ဒီအဘောဓာတ်ဒီကြတော့ချွဲတွေတလိပ်တွေကြက်တစ်ဆို့ပြီးတော့တက်လာအဘောဓာတ်ဒီအဲ့ဒီလိုဒါသဘောတွေသူသဘောသူအဲ့ဒါပေါ်ပြလာ ပေါ်တဲ့အခါကျတော့ဘာသွားသိလိုက်လဲဝေဒနာလို့လည်းမသိဘူးဓာတ်လို့လည်းမသိဘဲနဲ့ ပူတယ်၊ကြိုက်တယ်၊နားတယ်၊ကျင်တယ်၊ထုံတယ်ဆိုတဲ့အသည့်ပဲသွားသိတယ်။အဲ့ဒီအသည့်ကိုအခုဒကာတော်မတို့အဲ့ဒါကို ပြောင်းမှရမှာ။တင်းတယ်ဆိုတဲ့အသည့်ကိုဩဒါဓာတ်လေးပါဖောက်ပြန်လာလို့ဥစီးပြီးတက်လာတဲ့ဝေဒနာတွေပဲစိတ်ထဲမှာဝေဒနာရဲ့သဘောသူ့အနေနဲ့သူဘလို့ခံစားနေတယ်ခံစားတဲ့သဘောကိုမြင်အောင်ကြည့်ပါဆိုခံစားတဲ့သဘော မကြည့်နိုင်သေးရင် ူတယ်ဆိုရင်ဩပူတယ်လို့ဖို့ဝေဒနာလေးပဲလို့ဝေဒနာလေးပဲလို့စိတ်ကိုပြောင်းတာကြည်ထားတင်းတယ်လို့ရှေ့စိတ်ကသွားပြီးတော့တင်ညာပေးမိလို့ရှိရင်နောက်ကစိတ်ကဩတင်းတာမဟုတ်ဘူးငါတို့ကတင်းတယ်လို့သိတယ်ဖះကတော့အဲ့ဒါဒီဝေဒနာလို့ဟောထားပါလားဖះကတော့ခံစားမှုသဘောဝေဒနာတွေအဲ့ဒါတွေဟာတင်းတယ်မဟုတ်ဘူးတောက်တယ်မဟုတ်တင်းတယ်တောက်တယ်ဆိုတင်ညာပေးနေတာဟိုကသဘောပေါ်ပြတာခန္ဓာကြီးက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 အဲ့တန်လေးစိတ်ကိုပြောင်းကြည့်လွယ်လွယ်လေးဘာမှမခဲရင်ဘူးအခုပေးလာတဲ့ကျင့်စဉ်လေးစာစာချင်းကာနုပတနာနာသီဝဝင်နေထွက်တယ်တွန်းနေကန်နေဒါလေးကိုပဲတတိထားခန္ဓာကိုယ်ကပေါ်မပြသေးသမျှအဲ့နာပဲကတ်ထားခန္ဓာကိုယ်ကပေါ်ပြလာပြီသူကနဲ့သူအောက်ကသဘောတွေတင်းသဘောတောင့်သဘောဆိုပေါ်လဲပေါ်ပြလာရောအဲ့ဒါကြီးကိုသွားပြီး ကိုကပေါ်ပြလိုက်တာကသဘောကိုကသွားပြီးတော့တင်းတယ်တင်းတယ်တင်းတယ်တောက်တယ်တောက်တယ်တောက်တယ်ကြောကြီးအောင့်တယ်ခေါင်းကြီးကကြိုက်တယ်ဆိုအဲအဲအဲ့မှာတင်ညာပေးတာအဲ့ဒီတင်ညာကိုရှုပ်ပြီးတော့တခါတည်းဩဒါဒါလေးပါးရဲ့အပေါ်မှာဥစိတက်လာတော့ဝေဒနာတွေပါလားဝေဒနာသဘောပဲလို့ဝေဒနာကိုစိတ်ကိုအရင်ပြောင်းကြည့် ပြောင်းကိုစိတ်ကိုပြောင်းရအောင်ပြောင်းဝိညာဉ်လေးတွေတက်လာတဲ့ပုဂ္ဂိုလ်ကတင်းတယ်လို့မသိနဲ့ကြိုက်တယ်လို့မသိနဲ့ပူတယ်လို့မသိနဲ့လူတိုင်းသိတဲ့အသည့်ကလေးတိုင်းသိတဲ့အသည့်လူကြီးတိုင်းသိတဲ့အသည့်လူတိုင်းသိတဲ့အသည့်ကနေပြီးတော့အဲ့ဒီအသည့်ကိုပြောင်းခံစားမှုသဘောဝေဒနာပဲလို့စိတ်ကိုသိအောင်လုပ်တာ တိခံပြီးရှုနော်ဝေနာလေးကတက်လာတာအဲ့ဒါကိုပြောင်းရမှာတိခံပြီးရှုပြီးပြောင်းရမှာဒါလည်းအဲ့ဒါကြီးလှုပ်ပြင်ပြစ်ပြီးတော့မှဟိုဝေဒနာဝေဒနာသွားလှုပ်လို့မရဘူးနုနုဝေဒနာလာလာကြမ်းကြမ်းဝေဒနာလာလာအကုန်လုံးကိုတိခံပြီးရှုရမှာနှုတ်တုံးကတော့ဒါလေးသိခံပြီးတော့ဝေဒနာဝေဒနာလုပ်ပြီးဝေဒနာ ပြင်းလဲပြင်းထန်လာရောထပြင်းပြီးမှဝေဒနာလုပ်လို့မရဘူးအဲ့ဒါသိမခံနိုင်သေးဘူး အဆုံးစုံတိခံပြီးတော့စိတ်ကိုရအောင်ပြောင်းအဲ့မှာတင်ညာတွေကသွားသွားပေးလိုက်တင်းတယ်တင်းတယ်တင်းတယ်ကြိုက်တယ်ကြိုက်တယ်ငါမခံနိုင်တော့ဘူးငါမရတော့ဘူးငါလှုပ်ကိုလှုပ်တော့မယ်ငါပြင်းကိုပြင်းတော့မယ်ငါလှုပ်ချင်အောင်လှုပ်တော့မယ်ဆိုအဲအဲ့ဒီအာကုသိုလ်စိတ်တွေဝင်လာပါလိမ့်မယ်အဲ့ဒီမှာအဲ့ဒါအပယ်ချပြမယ်စိတ်တွေကြီးပဲအဲ့ဒါတေကာနာနိမြအဲ့ဒီစိတ်နဲ့မြန်သေလိုက်လို့တော့သွားပြီအဲ့ဒါအဲ့ဒါအပယ်ချမယ်စိတ်တွေ ငါမခံနိုင်မှုဆိုတဲ့စိတ်ငါနာတယ်ဆိုတဲ့စိတ်ငါကြိုက်တယ်ဆိုတဲ့စိတ်ငါကိုငါဥစ္စာအဲ့ဒါအကုန်လုံးဒိဋ္ဌိကပ်ပြီးတော့တခါတည်းဒိဋ္ဌိနဲ့မာနနဲ့ဒေါသနဲ့အဲ့ဒါတန္တရာရှိလျာအောင်တဏမာနဒိဋ္ဌိတွေသူတို့ပဲကိုယ်လှက်နှိပ်ဆက်ပြီးတော့တပွားပြီးတပွားပြေးအောင်လုပ်တာအဲ့ဒါခုတရားတထိုင်နဲ့ထိုင်ရင်းနဲ့အာနာတယ်လို့လည်းမကတ်နဲ့သူကသူထုံတယ်ကျင်တယ်ကြိုက်တယ်လို့သူကတင်ညာပေးရင်ငါထုံတယ် ငါကျင်တယ်ငါကြိုက်တယ်ငါနာတယ်ဆိုပြီးတော့အဲ့လိုဖြစ်လာလိမ့်မယ်သွားပြီးတော့ငါလည်းမကတ်နဲ့ငါကိုမဟုတ်ဘူးငါဥစ္စာမဟုတ်ဘူးငါမဟုတ်ဘူးဒီခန္ဓာကိုယ်ကြီးတစ်ခုလုံးငါပိုင်တာဘာများရှိလို့လဲဆံမင်လေးတစ်ပင်တော့မဖြူနဲ့မကြွနဲ့လို့မိတ်ပေးလို့မရတာဘာမှဒီခန္ဓာကြီးငါပိုင်တာမျိုးသူသဘောသူပဲလို့ညာကအဲ့လိုခွာထားပြီးတော့ရှုအဲ့ဒီမှာရှေ့ရစိတ်ကတင်းတယ်လို့သိရင်ဩဝေဒနာသဘောပဲ တင်းတယ်မဟုတ်တောက်တယ်မဟုတ်ခံစားမှုသဘောဝေဒနာကြိုက်တယ်မဟုတ်ပူတယ်မဟုတ်ခံစားမှုသဘောဝေဒနာဝေဒနာလို့တလုံးကိုတာအဲ့ဒီဘက်ကိုစိတ်ကိုအရင်ပြောင်းပြီးမှတမာဒီလေးတက်လာမှဝေဒနာရခံစားတာလေးဆိုးတဲ့သဘောလေးနေသာခံခက်တာလေးခံစားတဲ့သဘောလေးရပြက်ပြက်ပြက်ပြက်သွားတာကိုနောက်ပိုင်းလိုက်မှာမို့တမာဒီမရသေးဘူးဆိုလို့ရှိရင်အဲ့ဒါ ဝေဒနာလေးပေါ်မှာခဏစိတ်ကိုပြောင်းတာတင်းတဲ့သဘောလေးတွေတောက်တဲ့သဘောလေးတွေတင်းတယ်မဟုတ်တောက်တယ်မဟုတ်ဟိုကပေါ်ပြနေသဘောလေးတွေဒါလေးတွေကခံစားမှုဝေဒနာပဲဝေဒနာကိုမြင်အောင်ကြည့် တင်းသဘောတောင့်သဘောဘာလေးတွေပေါ်ပေါ်တင်းတယ်လို့တင်ညာမပေးနဲ့တောင့်တယ်တင်ညာမပေးနဲ့ပြောင်းလိုက်ဝေဒနာသဘောကိုပြောင်းခံစားမှုသဘောလေးပဲဒါလေးဟာဒါလေးပါဖောက်ပြန်တဲ့ပုံမှာသွားပြီးခံစားနေတာကောင်းသဘောခံစားရတယ်ဆိုးသဘောခံစားရတယ်အလယ်လက်ခံစားရတယ်ခံစားမှု၃မျိုးလေးဖြစ်လာတာအဲ့ဒါလေးကိုရှုကျင်လုံးလို့ဝေနာနုပဒနာဘက်ကိုဥတည်ပြီးပြောင်းသွားနေတာ န္ဓာကိုယ်ပေါ်မှာပေါ်ပြရင်ပေါ်ပြတဲ့နေရာတွေကို အကုန်ရှုတင်းတာလေးတွေပေါ်လာလိုက်တောင်းတာပေါ်လာလိုက်ထုံတာပေါ်လာလိုက်ကျင်တာပေါ်လာတဲ့နေရာတွေအကုန်ကြည့်ပြီးတော့သူ့သဘောသူ ဝေဒနာရဲ့သဘောတင်းတယ်လို့တောင်းတယ်လို့တင်ညာမပေးဘဲနဲ့ဝေဒနာတစ်လုံးကို ပြောင်းပြောင်းပြောင်းပြောင်းပြီးရှုဘာပေါ်ပေါ်ပေါ်လာတဲ့ဟာဝေဒနာပဲ တင်းသဘောလေးပေါ်လာလဲရှေ့ရစိတ်ကတင်းတယ်လို့သွားသည်ဩဝေဒနာပါလားလို့ခံစားမှုသဘောဝေဒနာဘက်ကိုပြောင်းကြည့်စိတ်ကိုပြောင်းထားဝေဒနာတမာတိတက်လာတဲ့ခါကျကြည့်လိုက်လဲကြည့်လိုက်ရတမာတိအားကောင်းလို့ကြည်နေကြည်နေနဲ့ဩဒီစိတ်ထဲမှာသူ့အတူကောင်းတာလေးဆိုးတာလေးတွေသူ့အတူမမြဲပါလားခံစားပြက်ခံစားပြက်ဆိုမြင်သွားလိမ့်မယ်ဒီခံပြီးတော့ကြည်နေဒီခံပြီးတော့ ဘလို့ပြင်ရမလဲဘလို့လောက်ရမလဲအဲတိမခံနိုင်ရှောက်ကြမ်းလာမှာနော်အောက်ကဝေဒနာ တက်လာပြီဆိုလို့ရှိရင်ဝေဒနာလို့လည်းမသိဘူးဓာတ်လို့လည်းမသိတဲ့အခါကျတော့တရားကြီးကိုနာတယ်၊ကြိုက်တယ်၊ထုံတယ်ငါဘလို့ပြင်ရမလဲဘလို့လှုပ်ရမလဲဘလို့တက်တာရအောင်လှုပ်ရမလဲဆိုရဲအဲ့ဒါအခုပြောသလိုအဲ့ဒါတဏမာနဒိဋ္ဌိနဲ့ပေါင်းသွားပြီပေါင်းသွားပြီအဲ့ဒါအကုသိုလ်စိတ်လွှမ်းမိုးခံလိုက်ရပြီစိတ်မှာလွှမ်းမိုးမခံနဲ့ ကြက်လာတဲ့သဘောတွေဆို့လာတဲ့သဘောတွေတင်းလာတဲ့သဘောတွေသဘောတွေကိုကပေါ်ပြခန္ဓာကြီးကတောင်သဘောတင်းသဘောကြက်သဘောဆို့သဘောတက်သဘောပူသဘောသဘောပေါ်ပြတာပေါ်လာတဲ့သဘောတွေကိုအခုဩဝေဒနာလို့မြင်အောင်ကြည့်ပြီးတော့ဝေဒနာရဲ့အပြက်ကိုလိုက်ပါဟောတဲ့သဘောတွေကို သူတရားသဘောလေးကသူ့အတူဆောင်းသွားတာကိုကညံလေးနဲ့အသားလေးလိုက်ကြည့်နေ။ စိတ်ကလေးတွေကဟိုလွင်လိုက်ဒီလွင်လိုက်ဟိုအာယုံရောက်ဒီအာယုံရောက်ဆိုရောက်ပြန်တတိထားစူးစီးဝေဒနာအာမကြည့်သေးရင်ရှောက်ပြေးတာစိတ်ကအဲ့ဒါဝေဒနာသမာဓိတင်ပြီးတော့ဝေဒနာ တက်လာရင်အဲ့ဒါကောင်းတယ်အဲ့မှာဘဲမှစိတ်ကမပြေးတော့ဒီခန္ဓာကိုယ်ဝေဒနာပေါ်ပတ်ချလဲသွားတာအဲ့ဒီကြမှာရှုလို့ကောင်းတာအဲ့ဒါကြောင့်မို့ခန္ဓာကြီးပြင်ကျင်တိုင်းပြင်မပေးနဲ့ကြွကျင်တိုင်းကြွမပေးနဲ့ပြင်ကျင်တဲ့စိတ်ကြွကျင်တဲ့စိတ်တွေထွက်လာမှာ လှုပ်ခြင်းတဲ့စိတ်တွေမခံညင်မှုဆိုတဲ့စိတ်တွေထွက်လာမှာဝေနာတက်လာရင်မခံညင်မှုမရတော့ဘူးငါလှုပ်ခြင်းအောင်လှုပ်မယ်မန်နေအဲ့ဒါမာနတွေငါလှုပ်ခြင်းအောင်လှုပ်မယ်ငါကြွခြင်းကြွမယ်ဖြစ်ချင်တာဖြစ်ပါစေတော့တရားရရမရရကွာအဲအဲ့ဒါစိတ်တွေစိတ်ကြမ်းတွေဝင်လာစိတ်ကြမ်းတွေဝင်လာစတိုင်ကြမ်းတွေဒေါသကြမ်းတွေ အဲ့ဒါဘဝချမ်းခန္ဓာချမ်းအကျိုးပေးမယ့်ဟာတွေနော်ဝေနာတက်လာရင်အဲ့ဒါတွေအကုန်ထွက်လာပါစိတ်ချမ်းနေစရိုက်ချမ်းနေဒေါသချမ်းနေမလုတ်ပပြေမနဲ့ထားလိုက်ခါတိုင်းကြွအိမ်မလှုပ်ပြင်းအိမ်မနေတော့ဘာသိလဲဘာသိဘူးအဲ့ဒီစိတ်ချမ်းနေရှိမှလည်းမသိဘူးကိုယ်စိတ်တဲ့ဒီလောက်ဆိုးနေပါလားလည်းမသိဘူးဟောတေကနာနီးကြော်လည်းသိပြီတခါလဲဒေါသချောင်းချောင်းထွက်ပြီးတော့တခါလဲအန်ကြိတ်ခဲမနိုင်ကြိတ်မနိုင်ခဲမရဘူး ဒါလည်းဒီဝေဒနာလည်းပျောက်ခြင်းဒါကြီးကလည်းမပျောက်အဲအဲ့ဒါမကျင့်ခဲ့တဲ့ပုဂ္ဂိုလ်အခုလိုကြာနန္ဒကျင့်ထားတဲ့တရားတော်မတွေအတွက်ပျောက်ပျောင်းတတ်အောင်ပျောင်းစိတ်ကိုပျောင်းစိတ်ကိုပျောင်းထားစိတ်ကိုပျောင်းထား ဦးသေးဖေဘက်ကတရားထောက်ဖို့ပြောဖို့ကဒီကအတန်ဖွင့်လိုက်အော်အော်နဲ့အတန်တွေကဒီဘက်ကထထမြည်နေလို့ဦးဇင်းတို့ဘက်ကဖွင့်လိုက်ကြည့်ခန္ဓာကိုယ်ရာစောင့်ကြည့်ဘာမှမတွေ့ဘူးဆိုရင်နှာသေးကတွန်းသဘောကံသဘောလေးတာမြင်အောင်ကြည့်ပြန်ကြည့် နာသီဝလေးလေးတွန်းလိုက်ကန်လိုက်တိုးဝင်လာလိုက်ကန်ထွက်သွားလိုက်တိုးဝင်လာလိုက်ကန်ထွက်သွားလိုက်အဲ့ဒါအမြဲတမ်းရှိနေအဲ့ဒါလေးကိုသူ့တဘာဝလေးပဲအသာလေးထိုင်ကြည့်နေအောက်ကခန္ဓာကြီးရဲ့အတွက်သူပေါ်ပြလာပြီသဘောတွေတောင်သဘောတွေတင်းသဘောတွေကြက်သဘောတွေဆိုသဘောတွေမောသဘောတွေသဘောတွေပေါ်ပြလာတာကြက်လာတဲ့သဘော ဆိုလာတဲ့သဘောတစ်လာတဲ့သဘောတောင်လာတဲ့သဘောအဲအဲ့သဘောတွေပေါ်လာရင်အဲ့မှာလောဘဒေါသမောဟတွေလိုက်လာမှာ လိုက်လာမှာအဲအဲ့ဒါတွေသွားပြီးတော့မပေါင်းနဲ့လောဘနဲ့လည်းမပေါင်းနဲ့လောဘနဲ့ပေါင်းရင်တခါလဲဘလို့တက်တောင်လို့ရမလဲအဲရှောက်ကြံတော့မှလောဘနဲ့ပေါင်းပြီဆိုရင်နည်းနည်းလေးကြွားပေးရကောင်းမလားနည်းနည်းလေးနည်းနည်းလေးမသိမသာလေးခိုးပြီးတော့လောရလိုက်ရကောင်းမလားခါလေးနည်းနည်းဆန့်လိုက်ရကောင်းမလားခါလေးပြန်ချလိုက်ရကောင်းမလားတက်တာရမျိုးစုံရှောက်ကြံတယ်အဲ့ဒါလောဘနဲ့ပေါင်းတာဒေါသနဲ့ပေါင်းတဲ့အခါကျတော့ငါလှုပ်ချင်အောင်လှုပ်လိုက်မကွာပြင်ပြလိုက်တော့မဇိုဇက်ဆိုပြီးတော့ ဒေါသသမားအဲ့ဒါအဲ့လိုဖြစ်တာမောဟနဲ့ကျတော့မှိန်ပြီးမျောပြီးတော့နေတာစိတ်ထဲမှာပေါ်လာတဲ့ဟာတွေပြောင်းကြည့်ဝေနာတက်နေတဲ့ပုံကိုယ်တွေဩတင်းတဲ့သဘောလေးတွေဒါဖះဝေဒနာလို့ပြောခဲ့တာငါတို့ကတော့တင်းနေသိတယ်တောက်နေသိတယ်ကြိုက်တယ်သိတယ်ထုံနေသိတယ်ဖះကတော့ဝေဒနာတွေ စိတ်ကိုပြောင်းတတ်အောင်ပြောင်းရှေ့ကစိတ်ကတင်းတယ်တင်းတယ်တင်းတယ်လို့ပြန်သွားပြီးတော့သိနေနောက်ကစိတ်ကတင်းတယ်လို့တင်ညာမပေးနဲ့ဒါခါတော့ဝေဒနာခံစားတဲ့သဘောဝေဒနာပါလားတင်းတာမဟုတ်တောက်တာမဟုတ်ဝေဒနာပဲဒါလေးကဖရာဝေဒနာလို့ပြောထားတာငါတို့ကတင်းတယ်လို့ပြောနေတာဝေဒနာရဲ့သဘောလေးကိုရအောင်ပြောင်းစိတ်ကိုပြောင်းတတ်အောင်ပြောင်း သိခံပြီးပြောင်းဝေနာအရန်တက်လာတဲ့ပုဂ္ဂိုလ်ကဝေနာအရန်တက်လာတဲ့ပုဂ္ဂိုလ်ကသိခံပြီးတော့အဲ့ဒါလေးကိုစိတ်လေးကိုပြောင်းဩငါတို့ဒေဂာနာနီကျော်ဒီလိုပဲလာမှာပဲဒီစိတ်တွေဒါအခုအသေးတက်အောင် တထိုင်နဲ့နဲ့လေ့ကျင့်နေတာအသေးတက်အောင်လှုပ်လည်းမပေးတော့ဘူးပြင်လည်းမပေးတော့ဘူးကြွလည်းမပေးတော့ဘူးဆိုအဲဝေဒနာသဘောလေးထိုင်ရှူရင်းရှူရင်းရှူရင်းနဲ့တွတ်သူငြိမ့်တဲ့နေရာလေးတွတ်သူ လမ်းကခေါ်သွားပါလိမ့်မယ်သူသူရောက်သွားပါလိမ့်မယ်ကိုယ်လောက်ကကိုယ့်အကိုလောက်ရှေ့လည်းမမျောနဲ့နောက်လည်းပြန်မတွေးနဲ့အခုခန္ဓာတရားပြပြီလားပြရင်ကြည့်မပြဘူးဆိုရင်အဲ့နာသီဝအမြဲတမ်းပြအဲတို့တိုးဝင်တဲ့လေလေးကန်ထွက်တဲ့လေလေးအမြဲတမ်းရှိနေအဲ့ဒီကိုပြန်တတိကအဲ့ဒီကိုတတိပြန်ယူဘာယောဓာတ်ရဲ့တွန်းသဘောကံသဘောတွန်းသဘောကံသဘောပြန်ပြီးတော့တတိထား ခန္ဓာကြီးကအောက်ကနေမှထုံသဘောတောင်သဘောတင်းသဘောကြက်သဘောပေါ်လာပြီးပေါ်တဲ့နေရာတွေစိုက်ကြည့်ပြီးတော့ဩတင်းတယ်မဟုတ်ကြက်တယ်မဟုတ်ဝေဒနာတွေပဲလို့စိတ်ကိုဝေဒနာဘက်ကိုပြောင်း है मैं में ठाक में အဲဝေဒနာတွေတက်လာတဲ့ပုံကွများယောဂီများကသွားပြီးလှုပ်တာပြင်တာလှုပ်မပြီးတော့နဲ့နော်အဲ့ဒီဝေဒနာတက်လာအောင်အကြာကြီးစောင့်ယူရတယ်ချိုးလေဆိုရင်တက်လာတဲ့ဝေဒနာရဲ့အပေါ်မှာ ပြောင်းစိတ်ကိုရအောင်ပြောင်းတင်းတဲ့သဘောဟာနော်တင်းတယ်လို့မသိနဲ့သဘောပေါ်ပြတာကိုတင်းတယ်တောင့်တယ်လို့မသိနဲ့ဝေဒနာလို့သိခံစားမှုသဘောလေးဝေဒနာလေးကိုမြင်အောင်ကြည့်အဲ့ဒီ အဲ့ဒီထက်ဘိုးရှုနိုင်တဲ့ပုဂ္ဂိုလ်ကအဲ့ဒီစိတ်ထဲမှာခံစားတဲ့သဘောလေးဘလို့ခံစားနေတာလဲအဲ့ဝေဒနာပေါ်မှာကောင်းတယ်လို့ခံစားရလားစိတ်ထဲမှာနေသာခံခက်ဖြစ်နေလားမကြင်မနှက်ဖြစ်နေအဲ့ဒါကိုပျောက်ချင်တဲ့စိတ်လားဘလို့ခံစားနေအဲ့ခံစားတဲ့သဘောမြင်အောင်ကြည့်ဝေဒနာဆိုတာကဘာလဲနံတရားလေးနံတရားလေးဆိုတာလေးကသူ့အတူခံစားပြက်ခံစားပြက်အဲ့ဒီခံစားတဲ့အပြက်လေးကိုရှုမှာအဲ့ဒါ ပရိစ္ဆသမုပ္ပါဆက်ရက်ကိုအဲ့ဒါရက်အောင်လုပ်တာပဲဝေဒနာမှတဏမကူတော့ဘူးအဲ့ဒါရင်းတဲ့သဘောလေးကလည်းသူကသူခံစားပြက်သွားတာပဲပူရာလေးပေါ်တော့လည်းခံစားပြက်တာပဲပူရာလေးရဲ့ပေါ်မှာစိတ်ထဲမှာရှေ့စိတ်ကခံစားပြီးတော့သွားတာလေးကိုနောက်စိတ်ကကြည့်လိုက်တာရှေ့ကစိတ်ကခံစားတာကို နောက်ကစိတ်ကကြည့်တာရှေ့ကစိတ်ကကောင်းတယ်လို့ခံစားတဲ့စိတ်လေးဖြစ်သွားလိုက် ကိုကနောက်ကစိတ်ကကြီးလိုက်အဲ့ဒီကောင်းတယ်လို့ခံစားတဲ့စိတ်လေးကမရှိဘူးအာမကောင်းဘူးဟာဒါကြီးငါမကြိုက်ဘူးဆိုပြီးတော့ဖြစ်တဲ့စိတ်လေးပေါ်လာလိုက်အဲ့ဒီစိတ်ကလည်းကိုကကြီးလိုက်အဲ့မကောင်းဘူးလို့ခံစားတဲ့စိတ်ကလည်းတခါလဲချုပ်သွားလိုက်ဒါတွေကဒေါသစိတ်ပေါ်လာရင်လည်းကိုကကြီးလိုက်ချုပ်သွားလိုက်အဲ့ဒီမှာခံစားမှုဝေဒနာတွေမခံမရနိုင်ဖြစ်လာတဲ့အခါကျတော့ဝေဒနာရဲ့ပေါ်မှာတဏှာကူးရင်ဒေါသဖြစ်သွားလိုက်လောဘဖြစ်သွားလိုက်ဒီအဲ့ဒါကူးထွက်သွားတာအဲ့ဝေဒနာမှတဏှာကူးတာပဲ ဒီနေရာမှာအဲ့ဒါပြိဿသမုပ္ပါစိတ်ရက်ကိုရက်အောင်လုပ်မှာဒါကြောင့်မို့ခံစားတဲ့သဘောတောင့်တဲ့သဘောတွေတင်းတဲ့သဘောတွေအဲ့ပေါ်နေတဲ့သဘောတွေမှာစိတ်แทဘလို့ခံစားနေတာတော့အဲ့ဒီခံစားတဲ့သဘောကိုဒီနေရာမှာဟိုတမာတိရှိတဲ့လူနဲ့ကြင့်နိုင်တဲ့လူနဲ့အဲ့နှစ်မျိုးကွာလာလိမ့်မယ်နော်တမာတိအာမကောင်းသေးလို့မရှုနိုင်သေးတဲ့ပုဂ္ဂိုလ်ကဒါကြောင့်မို့ဝေဒနာလို့ကိုအရင်ပြောင်းထား တင်းတယ်လို့ရှေ့ရစိတ်ကသွားသည်တင်းတာမဟုတ်ဝေဒနာပါလားနော်တောင့်တယ်လို့ရှေ့ရစိတ်သွားသိတယ်ဩတောင့်တာမဟုတ်တာ ခံစားမှုသဘောဝေဒနာပဲကြိုက်တယ်ကြိုက်တယ်ကြိုက်တယ်တော့ကြိုက်တယ်မဟုတ်ဘူးဒါခံစားမှုသဘောဝေဒနာပဲလို့စိတ်ကိုအလိုအဲ့လိုပြောင်းထားအောင်ပြောင်းပြီးတော့ဒုတိယတဆင့်ရှုနိုင်တဲ့ပုဂ္ဂိုလ်အဲ့ဒီခံစားတဲ့သဘောကိုစိတ်ထဲမှာသေးသေးချာချာလေးသုံးသပ်ကြည့်အဲ့ဒီတက်နေတဲ့ဝေဒနာလေးမှာစိတ်ကဘလို့ခံစားနေတာလဲ ခနေသာခံခက်ဖြစ်နေရတာအဲ့ဒါလေးပေါ်မှာစိတ်ကဘလို့ခံစားနေရလဲဆိုတာအဲ့ဒါရှေ့စိတ်ကသူ့လိုလိုတော့တော့ခံစားတာလေးမကောင်းမှုလို့ခံစားလိုက်ဆိုးတယ်လို့ခံစားလိုက်နော်စိတ်ဆင်းရဲတယ်လို့ခံစားလိုက်ပျောက်ချင်တာဒါကြီးကမပျောက်ဘူးဟော ခံစားမှုတွေအမျိုးမျိုးတွေထွက်လာနော်အဲ့ဒီထွက်လာတဲ့ခံစားမှုဝေဒနာလေးတွေအဲ့ဒါလေးကိုကကြည့်လိုက်ရင် तू ကခံစားပြီးပြက်ခံစားပြက်ခံစားပြက်တင်တာလေးပေါ်တယ် တင်းတာလေးကိုခံစားလိုက်တယ်ခံစားပြီးပြက်တာပဲပူတာလေးပေါ်တယ်ပူတာလေးခံစားလက်တယ်ခံစားပြီးပြက်တာပဲကြိုက်တာလေးပေါ်တယ်ကြိုက်တာလေးခံစားတယ်ခံစားပြက်တာပဲအောက်ကတော့ယုတ်ကြီးကတော့လှုပ်လည်းမပေးနဲ့ပြင်လည်းမပေးနဲ့မလည်းမပေးနဲ့ကြွလည်းမပေးနဲ့အဲ့ဒီပေါ်မှာပဲခံစားတဲ့ဝေဒနာရဲ့အပြက်ကိုပဲသဘာဝကိုပဲမြောင်တာကြည့်နေတော့သူကသူအောက်ကတော့မီးလောင်လောင်ဘာဖြစ်ဖြစ်စိတ်ထဲမှာဘလို့ခံစားပြီးတော့ ပြက်ပြက်ပြက်ပြက်သွားသလဲဆိုတာကိုမြင်အောင်ကြည့်အဲ့ဒါပရိစ္ဆသမုပ္ပါစေရရအောင်လုပ်တာပဲအဲ့ဒါကိုရအောင်မလုပ်နိုင်လို့တေကာနာနီးချိန်ကြောက်လဲတင်းတယ်တောက်တယ်ပူတယ်ကြိုက်တယ်ထုံတယ်ကဲကြပါဦးယူကြပါဦးအာဆိုပြီးတော့လောဘဖြစ်လိုက်ဒေါသဖြစ်လိုက်ဘလို့တက်တာကိုရအောင်လုပ်ရမလဲဆိုတော့အဲ့ဒါဝေဒနာမှတဏှာကူးပြီးတော့အဲ့ဒါအော်ဂါဟစ်ခါနဲ့သေပြီးအပယ်ဆင်းရတာကြီးပဲတဲ့အဲ့တော့ဦးဇင်းတို့ဒကာဒကမတွေက ဝေဒနာတက်လာရင်အဲ့ဒါကျေးဇူးရှင်ပဲသူနဲ့အခုချိန်မှာဘလောက်ပြင်းထန်ပြင်းတာအဲ့ပြင်းထန်တဲ့ဝေဒနာကိုသိခံပြီးတော့ကိုကိုယ့်ရဲ့စိတ်ကိုရအောင်ပြောင်းကြည့်အဲ့လိုရအောင်ပြောင်းနိုင်လေချမ်းသာလေရအောင်ပြောင်းနိုင်လေချမ်းသာလေပဲအဲ့ဒါ ကြည့်မြင်အောင်ကြည့်အဲ့ခံစားတဲ့သဘောတွေမြင်အောင်ကြည့်အဲ့ဒါကိုမြင်အောင်မကြည့်နိုင်သေးတဲ့လူကဝေဒနာလို့တမာရီကိုတင်ထားတင်းတယ်လို့မသိနဲ့တောက်တယ်လို့မသိနဲ့တင်းတယ်တောက်တယ်လို့ရှေ့ရစိတ်ကဖြစ်သွားရင်နောက်ကဝေဒနာပါလားလို့ပြောနောက်တစ်ဆင့်ရှုနိုင်တဲ့ပုဂ္ဂိုလ်ကဝေဒနာရဲ့ခံစားပြက်တာလေးစိတ်ထဲမှာဘလို့ခံစားနေတာလေးလဲစိတ်ထဲမှာခံစားပြီးတော့ကောင်းတာဆိုးတာအလယ်လက်ဆိုတာအဲဝေဒနာ၃မျိုး တမျိုးမဟုတ်တမျိုးခံစားနေတယ်အဲ့ဒါနားမှာလဲဝေဒနာမျက်စိမှာလဲဝေဒနာအကုန်လုံးဝေဒနာအကုန်လုံးခံစားနေအခုကကာယတကားပေါ်ကနေမှဓာတ်လေးပါးဖောက်ပြန်တဲ့အပေါ်ကနေမှခံစားမှုကိုအရင်ဆုံးစရှုမှာဓာတ်လေးပါးရဲ့ဖောက်ပြန်တဲ့အပေါ်မှာဒါဒေဂနာနီကျော်ဒီဓာတ်လေးပါးကိုလာနှိမ့်ဆက်မှာဓာတ်တစ်ပါးပါးကိုတတ်မယ်ဆိုတော့ तू မတတ်သေးခင်မှာကိုကအဲ့ဒီဓာတ်တွေရဲ့အပေါ်မှာ သေးသေးခြားခြားကိုပိုင်ပိုင်နိုင်နိုင်တခါတဲ့ဝေဒနာနုပဒနာရှုပြီးတော့မက်ကိုကူးအောင်သွားတဲ့လမ်းပဲဒီဟာကဝေဒနာမှတဏှာဖြတ်တာ။ဒါမှမိုးကုတ်ဆရာတော်ဘုရားကြီးကတပ်ပိညုတရွှေဉဏ်ရတယ်ပြညတ်လို့တော့ဗောဓိပင်အောက်ဗောဓိပင်နဲ့ရွှေပလီမှာရတယ်ရတယ်ပြောတာပဲတဲ့ပရမတ်နေရာပြောတာဝေဒနာမှတဏှာမကူးအောင်လုပ်တာတဲ့ဝေဒနာမှတဏှာမကူးအောင်ဖြတ်ချသွားအဲ့ဒါတပ်ပိညုတဉဏ်ရတာလို့ပြောတာတဲ့မိုးကုတ်ဆရာတော်ကြီးကပရမတ်နေရာ အခုပရမတ်နယ်မှာဝေဒနာပေါ်မှာအဲ့ဒါခံစားပြီးတော့အဲ့ဒီမှာ အပြက်ကိုမရှုနိုင်ရင် နောက်ကတဏမာနဒိဋ္ဌိလောဘဒေါသမောဟလိုက်မှာပဲဝေဒနာရဲ့သဘော ခံစားပြက်ဒုက္ခဝေဒနာခံစားတယ်ပြက်တယ်ဒုက္ခဝေဒနာခံစားတယ်ပြက်တယ်စိတ်ထဲမှာကောင်းတယ်လို့ခံစားလဲပြက်တာပဲဆိုးတယ်လို့ခံစားလဲပြက်တာပဲအဲ့ဒီဝေဒနာရဲ့အပြက်ဝေဒနာရဲ့အနိစ္စအဲ့ဒါကိုမြင်အောင်ကြည့် မြင်အောင်ကြည့်အဲ့ဒါလေးကိုဝေဒနာရဲ့အနိစ္စမြင်အောင်ကြည့်သူသဘောသူမမြဲဘူးအဲ့ဒီသဘောလေးပြောင်းနေတာလေဝေဒနာရဲ့အနိစ္စသဘောသူကသူ ပြောင်းနေတာ ဝေဒနာပြင်းထန်နေပိုရှုလို့ကောင်းတယ်ဝေဒနာမရှိရင်စိတ်မှာခံစားမှုပြင်းထန်မရှိရင်ကိုကဘာရှုရမှန်းတော့မသိဘူးဝေဒနာအဲကြောင့်မို့ကျေးဇူးရှင်လို့ပြောတာသူတက်လာလို့ရှိရင်ဒါလေးတာကြည့်နေအဲ့ပေါ်မှာစိတ်ဘလို့ခံစားနေသလဲကအဲ့ဒါမြင်အောင်ကြည့်ခံစားပြီးတော့ဒါသူပြက်ပြက်ပြက်ပြက်သွားတဲ့သဘောလေးတွေ သူနန္တရားလေးတွေခံစားပြက် ဇွဲမလျှော့နဲ့နော်ဇွဲမလျှော့နဲ့နော်ရအောင်ကြိုးစားရအောင်ကြိုးစားဝေဒနာတစ်ချိန်ကြော်ပြီးတော့ငြိမ်းအေးတဲ့နေရာလေးရောက်တော့စိတ်ကလေးအခုဝေဒနာနဲ့ညိပြီးတော့တခါတည်းအဲ့ဒီမှာတင်းတယ်လို့သိနေသေးလားတောက်တယ်လို့သိနေသေးလားတင်းတယ်မဟုတ်တောက်တယ်မဟုတ်ဝေဒနာလို့ပြောင်းနိုင်ပြီလားကိုယ့်ရဲ့စိတ်ကိုပြန်စစ်ကြည့် တင်းတာပဲသိတယ်တောက်တာပဲသိတယ်ကြိုက်တာပဲသိတယ်တင်းတယ်မဟုတ်တောက်တယ်မဟုတ်ဝေဒနာပဲဝေဒနာရဲ့သဘောဟာဘာလဲခံစားရတဲ့သဘောသူကသူခံစားပြက်တာလေးမြင်အောင်လာကြည့်ခံစားရတဲ့သဘောလေးသူကသူကောင်းတာလေးလဲခံစားပြက်ဆိုးတာလေးလဲခံစားပြက်ခံစားပြီးပြက်နေတာလေးမြင်အောင်လာကြည့်နေမြင်အောင်ကြည့်ဇောတွေတက်လာရင်ရှော့ချဖြေချဒီခါလဲညှစ်လည်းမပေးနဲ့ချုပ်လည်းမပေးနဲ့ ဝေဒနာတက်လာပြီဆိုလို့ရှိရင်တခါပခုံးကြီးတွေညှက်လေဘင်းကြီးတွေညှက်တခါလေခြေထောက်တွေညှက်ရှောက်လှုပ်တတ်တယ်ဒေါသနဲ့ဖက်ပြိုင်ပြီးတော့သူကဒေါသနဲ့လည်းမဖက်ပြိုင်နဲ့လောဘအလိုလိုက်ပြီးတော့လည်းပြင်းညင်တာတွေရှောက်ပြင်းပြီးတော့တဏှာနဲ့ပေါင်းပြီးတော့လှုပ်ချင်တာလည်းလှုပ်မပေးနဲ့ဒါလေးသူ့သဘောလေးပဲထိုင်ကြည့်နေသူ့သဘောလေးပဲဒါလေးစိတ်လေးကိုရှော့ချပြီးတော့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 ခံစားတဲ့သဘောလေးမမြဲတဲ့သဘောလေးသူ့အတူဉာဏ်နဲ့မှမြင်လာတာဟုတ်လားပြက်လည်းမပေးဘူးချုပ်လည်းမပေးဘူးဆိုတဲ့ပုံကောများအခုချိန်မှာဒီချိန်ငြိမ်ပြီးအေးကြသွားလိမ့်မယ်အေးကြသွားတဲ့ပုံကဝေဒနာလည်းမရှိတော့ဘူးဝေဒနာမှဒနာမကူတော့လှုပ်ချင်တာမရှိတော့ဘူးဖြုတ်ချင်တာမရှိတော့ဘူးပြင်းချင်တာမရှိတော့ဘူးမချင်တာမရှိတော့ဘူးကြွချင်တာမရှိတော့ဘူးဆိုဟောဘာကြည့်မှာစိတ်ကလေးတာကြည့်နေ စိတ်ကလေးကရေကြီးအိုင်နဲ့ဝတ်နေတဲ့ဖားတငယ်လေးလိုငြိမ့်ပြီးအေးပြီးစိတ်ကလေးကြီးနေတာအဲ့ကြီးနေတဲ့စိတ်ကလေးအေးနေတဲ့စိတ်ကလေးအဲ့ဒီစိတ်ကလေးကိုအသာလေးစိတ်ကလေးကိုပြန်ကြည့်နေအဲ့ဒီစိတ်ကလေးဇောလေးတွေခြားပြီးတော့ရင်တွေထဲမှာညှက်ထတာတွေချုပ်ထတာတွေဒေါသနဲ့ဖက်ပြိုင်ထတာတွေဘာမှမရှိလို့ရှိရင်သူကသူငြိမ့်သွားတာ အဲ့ဒီဝေဒနာတက်လာတဲ့ချိန်ညှစ်လိုက်ချုပ်လိုက်တခါတည်းဘက်ပြန်လိုက်ဒေါသနဲ့ဖက်ပြန်လိုက်လောဘနဲ့ဖက်ပြန်လိုက်ပြန်လုံနေရင်တော့အဲ့ဒါမငြိမ့်နိုင်တော့ဘာလို့လဲဆိုတော့စိတ်အစဉ်မှာ လောဘဒေါသမောဟလွှမ်းမိုးထားတာရှုစင်တဲ့ပဂတိစိတ်ကပဂတိစိတ်ကပပတ္တရမိတံဘိကွေစိတ်တံလို့ဘုရားဟောတာအယောင်တက်လက်လက်ထွက်နေတာအင်မတာမဖြူစင်တဲ့စိတ်လေအဲ့ဒါကိုအဲ့ဒီလောဘဒေါသမောဟဝိုင်းဝင်အယောင်ဆိုးဆိုးသွားတာဆိုတော့ သူနဲ့ဝင်ပေါင်းလိုက်တဲ့အခါကျစိတ်ကကြည်လင်လို့မရတော့ဘူးဖြစ်လို့စိတ်ကလေးငြိမ်ပြီးအေးနေတဲ့နေရာမရောက်တော့ဘူးအဲစိတ်တတတိပဌာန်နဲ့မရောက်နိုင်တော့ဘူးဖြစ်တယ်အဲ့ဒီငြိမ့်နေတဲ့စိတ်ကလေးအသာလေးကြည့်အဲ့စိတ်လေးကလည်းဒစိမ့်ပေါ်လိုက်ဒစိမ့်ပြောင်းသွားလိုက် စိတ်လေးကလည်းတသိပ်ပေါ်လိုက်တသိပ်ပြောင်းသွားလိုက်အဲ့စိတ်ကလေးကလည်းပြောင်းပြောင်းပြောင်းပြောင်းနေတဲ့စိတ်ကလေးကိုအသာလေးမြင်အောင်ကြည့်နေအဲ့ဒါကဝေဒနာမှတဏမကူးပဲနဲ့ချုပ်ငိမ့်သွားတဲ့ပုဂ္ဂိုလ်များရှုရမယ်ရှုခွက်ဝေဒနာမှတဏကူးနေသေးတဲ့ပုဂ္ဂိုလ်များတော့အဲ့ဒီမှာအခုပြောတဲ့ဝေဒနာရဲ့အပြက်ကိုမြင်အောင်ကြည့်ဝေဒနာအပြက်ကိုတပည့်တော်မမြင်သေးဘူးတင်းတာပဲသိနေသေးတယ်ဩတင်းတယ်လို့ရှေ့ရစိတ်ကသိရင်နောက်ကဝေဒနာပဲလို့ပြောင်းကြည့်စိတ်ကို အဲ့လိုပြောင်းပြီးတော့မှတခါလေရအောင်အဲ့လိုရှု တိခံခြင်းခွင့်လွတ်ခြင်းစွန့်လွတ်ခြင်းသေးသေးချာချာအဲ့လိုနဲ့ကြိုးစားခဲ့တဲ့ပုဂ္ဂိုလ်ကတော့ငြိမ့်တဲ့ချမ်းချမ်းသာတဲ့နေရာကိုယ်တိုင်ရောက်သွားမှာ။ဒါကိုမြတ်စွာဘုရားငါဖရာရဲ့တရားကိုကြည့်ရင်ဒိဋ္ဌဓမ္မောပတ္တဓမ္မောမင်းတို့အခုကြည့်ရင် အခုကိုချမ်းသာရမှာလေ။အခုတတိပဋ္ဌာန်တရား၄ပါးနဲ့လိုက်။ကာနုပဒနာဝေဒနာနုပဒနာချုပ်သွားရင် ဟောစိတ်ဓာနုပဒနာရောက်သွားငြိမ့်အေးပြီးတော့ကြည်ပြီးချမ်းသာလို့အဲ့နေရာလေးကိုယ်တိုင်ရမှာအဲ့ဒါပဲ။ သူများပြောနဲ့မဟုတ်ဘူးတဲ့အေဟိပတိကောလာစမ်းတဲ့မင်းတို့လှုပ်စမ်းတဲ့မြတ်စွာဘုရားငါပြောတဲ့အတိုင်းမင်းတို့လှုပ်ကြည့်တယ်ရကိုရမှာတဲ့အဲ့ဒါမရတာကအခုပြောဟာလှုပ်လိုက်ဟာပြင်လိုက်ဟာဝေဒနာမတက်သေးဘူးဘယ်နာဘလို့တက်တော့ငါဘလို့ပြင်ရမလဲဆိုတော့အဲ့ဒီဝေဒနာမတက်သေးဘူးကိုကပြင်ပြင်ဖို့ကြီးပဲကြံနေတာအဲ့ဒီလောဘနဲ့ပေါင်းလိုက်ဒေါသနဲ့ပေါင်းလိုက်ဆိုတော့ ဝေဒနာချုပ်တဲ့နေရာ မရောက်တော့ငြိမ့်မှုစိတ်ကတရားထိုင်တိုင်းထိုင်တိုင်းဆင်းရဲတာငါမှာအဲအဲ့ဒါနဲ့ပဲနှပန်းလုံးပြီးပြီးနေရဒီနေ့ကြိုးစားရအောင်ကြိုးစားမာကြီးတို့တခါကြီးတို့ဘဝတစ်ခုရာတော့မှာအသေးတက်အောင်ဒီနေ့ရှင်းတဲ့တတိပဋ္ဌာန်တရား၄ပါးရှင်းစဉ်နဲ့တခါတည်းတွဲပြီးလိုက်ကြည့်ဩကာယ ानु ပဒနာတတိပဋ္ဌာန်ဝင်လေး တိုးတဲ့သဘောကန်တဲ့သဘောလေးဟွာရောဓာတ်လေးကနေစပြီးတော့ခန္ဓာကိုယ်ကြီးပေါ်မှာတောင်သဘောတင်းသဘောလဲပေါ်လာပြီအဲ့ဒီမှာဝေဒနာရဲ့သဘောတွေပဲဆိုပြီးတော့ပြောင်းဝေဒနာရဲ့အပြက်ကိုမြင်အောင်ကြည့်ဩခံစားတဲ့သဘောတွေဘလို့ခံစားနေတာတင်းတယ်လို့ခံစားလိုက်တောင့်တယ်လို့ခံစားလိုက် နေတာခံခက်ဖြစ်လိုက်မခံမရနိုင်ဖြစ်လိုက်ခံစားတဲ့သဘောတွေသူသဘောသူခံစားပြက်ခံစားပြက်နေတာတွေ ဝေဒနာဘလောက်ပြင်းထန်ပြင်းထန်စိတ်ထဲမှာခံစားမှုပဲပေါ်တာရုပ်ကြီးကတကယ်တမ်းနာတာမဟုတ်ဘူးစိတ်ထဲမှာလာဖြစ်နေတာရုပ်ကြီးကသူ့သူဖောက်ပြန်ပြပြနေတာတက်တက်ပဲနာတယ်ဆိုတာဖြစ်နေတာစိတ်ထဲမှာနာတယ်လို့ဖြစ်နေတာကြောင့်မို့အဲ့စိတ်ထဲမှာဖြစ်နေတဲ့နာတယ်လို့ခံစားမှု မခံနိုင်ဘူးလို့ခံစားမှုဆင်းရဲတယ်လို့ခံစားမှုအဲ့ဒီခံစားမှုကိုမြင်အောင်ကြည့်ခိုင်းတာဘာလို့လဲဆိုတော့ခံစားတယ်ဆိုတော့စိတ်မှာခံစားတယ်ရုပ်မှာခံစားတာမဟုတ်ဘူးရုပ်ကြီးကဘာမှမသိဘူး မေသေးထိုးပြီးလွှားနဲ့ဖြတ်လည်းဘာမှမသိဘူး။ပိုက်ကြီးခွဲလည်းဘာမှမသိဘူး။ရင်ကောင်းကြီးခွဲလည်းဘာမှမသိဘူး။သိတာကနန္တရားကြောင့်အဲ့ဒီနန္တရားလေးခံစားတဲ့သဘောလေးအဲ့ဒါလေးကိုခံစားပြီးပြက်ညောင်ကြည့်ခံစားပြက်သူသဘောသူခံစားတာလေးကခံစားပြက်ခံစားပြက်တဲ့သဘောလေးခံစားပြက်တာလေးကိုပဲမြောင်ကြည့်လှုပ်မပေးနဲ့ပြင်မပေးနဲ့ ဇောတက်နေသေးတဲ့ပုဂ္ဂိုလ်များလှုပ်တာတွေပြင်းတာတွေကြွတာတွေမလို့ဖက်နဲ့တီးခံပြီးတော့အသာလေးအဲ့ဒီခံစားတဲ့သဘောလေးကိုပဲအဲ့ဒီစိတ်ကလေးကိုပဲမြင်အောင်ကြည့်တပည့်တော်တော့မြင်ကိုမမြင်ဘူးအဲ့ဒီစိတ်ကရှုလို့ကိုမရဘူးဆိုရင်တော့အဲ့ဝေဒနာလို့ပြောင်းအဲ့တင်းတယ်တောက်တယ်ဩတင်းတယ်မဟုတ်တောက်တယ်မဟုတ်ဒါဝေဒနာတွေပဲငါတို့ကတင်းတယ်သိတာဖခင်ကဝေဒနာလို့ခေါ်တာခံစားတဲ့သဘောဝေဒနာဆိုတာပါဠိလိုဝေဒနာလို့ပြောလိုက်တာဖခင်ကအဲ့ဒါ တောက်နဲ့မဟုတ်ပါဘူးကွာတင်းနဲ့မဟုတ်ပါဘူးကွာလို့ပြောတာဒါကခံစားရအဲ့ဒါတောက်နဲ့တင်းနဲ့ဆိုတော့တင်ညာပေးတာတဲ့တင်ညာဟိဝိပန္လာသေးဟိတင်ညာတွေကကိုယ်လှည့်စားသွားတာကြောင့်မို့ရှုကြိုးစားပြီးတော့အတိခံပြီးတော့ရှုစိတ်ဓာတ်တတိပဋ္ဌာန်ရောက်သွားပြီးငြိမ့်သွားတဲ့ပုံကိုများ ရှိပါလိမ့်မယ်အဲ့ဒီရှိတဲ့ပုံကိုများစိတ်ကလေးကိုသာလေး ကြည့်နေတဲ့အခါကျတော့အဲ့စိတ်ကလေးကတမျိုးပြီးတမျိုးသူ့သဘောသူပြောင်းနေတာပြောင်းနေတဲ့စိတ်ကလေးတမျိုးပေါ်လာလိုက်တမျိုးလေးစိတ်ကအတွေးလေးဖြစ်သွားလိုက်နောက်တမျိုးပေါ်လာလိုက်ရုပ်နာရဲ့စိတ်ကလေးရဲ့သူ့အတူတမျိုးပြီးတမျိုး ပြောင်းနေတဲ့သဘောလေးအဲ့ကြတော့လှုပ်ချင်တာတော့မရှိတော့ပြင်ညင်တာတော့မရှိတော့ကြွကျင်တာတော့မရှိတော့ဝေဒနာမှတဏမကူပဲနဲ့ तू ကအဲ့နာလေးမှာ तू ကဆင်းရဲမှုအကြံသားကြီးတွေချုပ်ပြီးတော့ဒါပေမဲ့ तू က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 ထုံတယ်လို့သိနေသေးတယ်သူအဲ့ဒီအတိကိုပြောင်းအဲ့ဒီအတိကိုပြောင်းထုံတယ်လို့မသိနဲ့ကြိုက်တယ်လို့မသိနဲ့ပူတယ်လို့မသိနဲ့ဝေဒနာခံစားတဲ့သဘောလေးကိုပြောင်း ယဉ်ညင်တဲ့စိတ်လှုပ်ခြင်းတဲ့စိတ်ကြံနေသေးတဲ့ပုံကိုများတိခံပြီးတော့ရှုနော်အချိန်တွေကကိုယ့်အတွက်အများကြီးပါသွားပြီဘာမှမကြတော့ဒီချိန်ဆိုဟိုဘက်မှာဝေနာတွေအကုန်ချုပ်ဖို့ပဲရှိတော့တယ်ဒီတဲ့အများကြီးပြင်းထန်တာဘာမှရှိတော့ဘူးတိခံပြီးတော့ဒါအသာလေးဆက်ရှုလိုက်တော့ဒီချိန်ဒီလိုက်ခဲ့တဲ့ပုံကိုတွေကဒီထက်ဘာမှမပြင်းထန်တော့ဘူး အေးအေးချမ်းချမ်းလေးပဲဒါလေးအဲ့ဒါလေးကိုရှုသွားရှုသွားအဲ့ဒါဒါလေးပါဖောက်ပြန်တဲ့သဘောတည်းရဲ့အပေါ်မှာပေါ်လာတဲ့ဝေဒနာတွေပေါ်မှာဝေဒနာနဲ့ငါနဲ့မပေါင်းနဲ့ဝေဒနာငါမပါအောင်မွဲရတယ်ငါပါလို့သွားအောင်မွဲမရတာငါနာတယ်ငါကြိုက်တယ်ငါထုံတယ်ငါကျင်တယ်လို့ငါဆိုတဲ့ဒိဋ္ဌိနဲ့ပေါင်းလိုက်ရင်တော့ရှုံးတော့တာပဲအဲ့ဒါ ငါမပါမဩငါကိုမဟုတ်ငါဥစ္စာမဟုတ်ဝေဒနာသဘောသူကသူခံစားပြက်နေတာခံစားပြက်တဲ့ဝေဒနာငါကိုဆိုတာမရှိဘူးငါဥစ္စာဆိုတာမရှိဘူးငါဆိုတာမရှိဘူးလို့ဝေဒနာရဲ့ခံစားပြက်တဲ့သဘောလေးမြင်အောင်ကြည့်မြင်အောင်ကြည့်ဒါဝေဒနာမချုပ်သေးတဲ့ပုံကိုများချုပ်သွားလို့ငြိမ့်သွားတဲ့ပုံကိုများဟိုဘက်စိတ်လေးငြိမ့်ပြီးစိတ်လေးတစ်လုံးပေါ်လိုက်ဟိုအာယုညှို့လိုက်ဒီအာယုညှို့လိုက်အတန်ကြာကြာတာသွားညှို့လိုက် အတိတ်ကြောင်းလေးသွားညှို့လိုက်အနာဂတ်ကြောင်းလေးသွားညှို့လိုက်နမတိတိနာမန်စိတ်ကလေးကတော့ဝေဒနာမရှိတော့ငြိမ့်နေတယ်ငြိမ့်နေပေမဲ့အဲ့စိတ်ကလေးကအကုန်လုံးဟိုညှို့ဒီညှို့ညှို့နေတဲ့စိတ်ကလေးအဲ့ဒီညှို့နေတဲ့စိတ်ကလေးရဲ့တဘာဝလေးကိုမြင်အောင်ကြည့်လိုက်သူ့သဘောလေးကဘာလဲဟောဟိုညှို့လိုက်ဒီညှို့လိုက်ဟိုရောက်လိုက်ဒီရောက်လိုက်မရောက်ပါနဲ့ပြောလို့လည်းမြင်အောင်ဩတဘာဝတရားသူ့သဘောသူဆောင်းနေတာဟောစိတ်ကလည်း စိတ်ကလည်းသဘာဝဟောဒါစိတ်တတတိပဋ္ဌာန်ရောက်ကြတဲ့ပုဂ္ဂိုလ်များအတွက်ရှုရမှာနော်ဝေဒနာဘက်ကမလွတ်သေးရင်တော့ဝေဒနာမှာရှုဝေဒနာကငြိမ်အဲပြီးတော့ကြည်သွားတဲ့ပုဂ္ဂိုလ်များကြတော့စိတ်ကလေးကြည်ရင်းနဲ့စိတ်ကလေးကလည်းအတိတ်ညှို့လိုက်အနာကညှို့လိုက် တခါတလေသားကြောင်ရိုက်လိုက် သမီးကြောင်ရောက်လိုက်အိမ်ကြောင်ရောက်လိုက် အလုပ်ကြောင်ရောက်လိုက်ဟော၆ရောက်နေမှာ အဲ့ဒီအမြဲတမ်းသွားသွားညွတ်နေတဲ့စိတ်ကလေးကိုမညွတ်နဲ့လို့အမိတ်ပဲကြည့်မရဘူးဟောသူ့သဘောပါလားဒီစိတ်ကလေးကဟောသဘာဝတရားသူ့သဘောသူဆောင်းနေတာအဲ့စိတ်ကလေးကငါသဘောလည်းမဟုတ်ဘူးသူ့သဘောသူဆောင်းနေတဲ့အဲ့ဒီစိတ်ကလေးဟာဟောတော်နေကြတော့ရွရွမောမောခန္ဓာကိုယ်ကဒိတ်ဒိတ်ရိပ်ရိပ်တောက်နေတင်းနေလေးတွေစိတ်တော့မခံစားရတော့ဘူးဒါပေမဲ့ခန္ဓာကပေါ်နေသေးတယ်ပေါ်နေသူကသွားသိလိုက်သေးတယ် တင်းသဘောလေးတောင့်သဘောလေးဒိတ်ဒိတ်လေးရိပ်ရိပ်လေးရွရွလေးမွားမွားလေးတွေပေါ်ပေါ်တဲ့နေရာလေးသွားသွားသိတာဩရုပ်ကလည်းသူ့အတူပေါ်ပြနေတာနာမ်ကလည်းသူ့အတူသွားသိနေတာပေါ်ပြနေတဲ့ရုပ်ကလည်းသူ့သဘောနာမ်ကလည်းသူ့သဘော ဟောရုပ်နဲ့နာမ်နဲ့သူ့သဘောသူဓမ္မ ानु ပဒနာဆက်အောင်အဲ့ဒါရှုသွားတာအဲ့တဘာဝတရားကိုဆိုက်အောင်ရှုလိုက်အဲ့ဒါစိတ်ကလေးက ညွတ်တတ်တဲ့စိတ်ကလေးဟာသူ့သဘောပဲလို့ငါသဘောမဟုတ်သူ့သဘောသူဆောင်နေတဲ့တဘာဝဓမ္မရုပ်ကလည်းဓမ္မနာမ်ကလည်းဓမ္မရုပ်ဓမ္မနာမ်ဓမ္မတွေဟာ သူ့လို့သူ့လို့နေတာငါနဲ့မဆိုင်ဘူးငါဥစ္စာမဟုတ်ဘူးလို့အဲ့ဒီလိုရှုရမှာအဲ့ဒါနောက်ဆုံးဓမ္မနုပဒနာတဲ့ပြေးဝင်တော့အဲ့ဒါကြောင့်မို့ဒီနေ့ရှုွက်ကတတိပဋ္ဌာန်တရား၄ပါး ပါအောင်လို့စုံအောင်လို့အဲ့ဒါအကုန်လုံးတထိုင်နဲ့နဲ့ရှုသွားတာကာနုပဒနာဝေဒနာနုပဒနာ စိတ်ဓာနုပဒနာဓမ္မနုပဒနာတတိပဋ္ဌာန်တရား၄ပါးနာသီဝတိုးတဲ့ဘောတွန်းတဲ့ဘောကန်တဲ့ဘောဝါယောဓာတ်၄လေးကြည်နေတာကာနုပဒနာခန္ဓာကိုယ်ဓာတ်၄ပါးတွေအကုန်လုံးတောင့်သဘောတင်းသဘောတွေပေါ်လဲပေါ်လာဓာတ်၄ပါးပဲအပေါ်မှာဥသိလာတာဝေဒနာဝေဒနာရဲ့သဘောတွေပါကြည်လိုက်တော့ခံစားပြက်တာ အဲ့ဒီဝေဒနာရဲ့ခံစားပြက်တဲ့အဆုံးထိမြင်အောင်ကြည်လဲကြည်လိုက်ရောစိတ်ကလေးကငြိမ်ပြီးအဲပြီးကြည်လှုပ်ချင်တာလည်းမရှိတော့ဘူးဖြုတ်ချင်တာလည်းမရှိတော့ဘူးကြွချင်တာလည်းမရှိတော့ဘူးမချင်တာလည်းမရှိတော့ဘူးအဲသူကနဲ့သူအဲငြိမ်ကြည်လင်နေတဲ့စိတ်ကလေးလှုပ်ချင်တာမရှိကြွချင်တာမရှိမချင်တာမရှိကြည်လင်နေတဲ့စိတ်ကလေးအဲ့ဒီစိတ်ကလေးကသူ့အတူနေလားဆိုမနေဘူးတောင်တွေးလိုက်မြောက်တွေးလိုက် ဟိုအာယုံညှို့လိုက်ဒီအာယုံညှို့လိုက်တင်းရုပ်ပေါ်တင်းတို့တင်းရုပ်သွားညှို့လိုက်တာကြားသံကြားတဲ့အတန်ပေါ်အကြံအတန်သွားညှို့လိုက်ဩဒီစိတ်ကညှို့တတ်တဲ့သဘောဒီစိတ်ကအဲ့ဒါဘာလဲသူ့သဘောပဲငါသဘောလုံးလို့မှမရဒီစိတ်ကိုမတွေးနဲ့မညွတ်နဲ့မရောက်နဲ့အောက်ကရုပ်ကလည်းဒိတ်ဒိတ်ပေါ်လိုက်ရိပ်ရိပ်ပေါ်လိုက်ရွရွပေါ်လိုက်မွားမွားပေါ်လိုက်ဩမပေါ်နဲ့မိမ့်ပေးမရဘူးဩရုပ်ဓမ္မလည်းသူ့သဘောသူဆောင်းနေတာ နန္ဒပကလည်းသူသဘောသူ ဆောင်နေတာလို့အဲ့ဒါကတော့အခုစိတ်တတတိပဋ္ဌာန်ရောက်သွားတဲ့ပုဂ္ဂိုလ်များအဲ့ဒီအထိဆက်ရှုတဘာဝစိုက်အောင်ရှုတာသဘောတရားတွေသူသဘောသူငါသဘောမရှိဘူးငါအတ္တမရှိဘူးငါကိုယ်ဆိုတာမဟုတ်ဘူးငါဥစ္စာဆိုတာမရှိဘူးရုပ်ကလည်းသူသဘောသူ ဖောက်ပြန်ခြင်းပြောင်းလဲခြင်းဒိတ်ဒိတ်ရိပ်ရိပ်ရွရွမွားမွားသူသဘောသူဆောင်နေတဲ့သဘောတွေပဲရှိတယ် နံတရားတွေကလည်းသူကသူပြောင်းလဲပြောင်းလဲပြောင်းလဲနေတဲ့သဘာဝတရားတွေပဲရှိတယ်ရုပ်သဘာဝနံသဘာဝတွေဟာသူသဘောသူဖောက်ပြန်ကြတဲ့ပြောင်းလဲကြတဲ့သဘောတွေတက်တက်ပဲလို့အဲ့ဒီမှာငါသူတစ်ပါးယောက်ျားမိန်းမဆိုတာမရှိနော်သူသဘောသူဖောက်ပြန်ပြောင်းလဲနေတာအဲ့ပြောင်းလဲရင် ပြောင်းလဲခြင်းပြောင်းလဲခြင်းဆိုတဲ့သဘောတွေကိုအဲ့ဒါကြည်ရင်ကြည်ရင်ကြည်ရင်ကြည်ရင်ကြည်ရင်နဲ့ပဲ အဲ့ဒါကြီးတွေပြောင်းလဲနေရတာကြီးကိုဆင်းရဲလိုက်တာဟောဒုက္ခဆိုအဲဒုက္ခသစ္စာကြီးဆိုက်သွားတာဒုက္ခသစ္စာကြီးဆိုက်သွားပြီအဲအကုန်လုံးသဘာဝဓမ္မတွေဓမ္မနုပဒနာတွေအကုန်ပြေးဝင်ကုန်ပြီအဲ့ဒီတည်းမှာအဲ့ဒီလိုအထိမြေအောင်ထိရှုမြေအောင်ထိရှုဝေဒနာမတနာမပြတ်သေးတဲ့ကုနေသေးတဲ့ပုံကိုများဝေဒနာရဲ့သဘောခံစားတဲ့သဘောလေးတွေမြေအောင်ကြည့် မြင်အောင်ကိုမရှုတတ်ဘူးဆိုတင်းတယ်လို့ပဲသိနေဩတင်းတယ်လို့မသိနဲ့တောက်တယ်လို့မသိနဲ့ဝေဒနာလို့သိပြောင်းဒါကဝေဒနာမှတဏှာကူးနေသေးတဲ့ပုဂ္ဂိုလ်ညှိနေသေးတဲ့ပုဂ္ဂိုလ်ရှုံငိမ့်သွားတဲ့ပုဂ္ဂိုလ်တော့အေးပြီးကြည်ပြီးတော့စိတ်ကလေးဒါဒါလေးကြည်နေသူ့သဘောဘလို့လဲဆိုတော့သိကျင်လို့စိတ်ရဲ့သဘာဝကိုသိကျင်လို့သဘောတရားတွေသဘာဝတရားတွေ ဘာဝတရားတွေဘလို့ဖြစ်နေရလဲသူသဘောသူဘလို့ဆောင်နေလဲရုပ်တဘာဝနံတဘာဝတွေသိအောင်လို့ရုပ်တဘာဝနံတဘာဝတွေသိအောင်လို့ကြည့်ကြည့်ပါများ ကြည့်ပါများတော့အဲ့ဒါဒုက္ခမြင်လာတာဒုက္ခလို့မြင်လာကြည့်ပါများတော့သဘာဝတရားတွေဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက် ဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်သဘာဝတရားတွေဟာမဖြစ်ပါနဲ့လည်းပြောမရမပြက်ပါနဲ့လည်းပြောမရဖြစ်ချင်းပြက်ချင်းနေနဲ့သူသဘောသူဆောင်းနေတာယုတ်ကလည်းယုတ်သဘာဝတွေဖြစ်လိုက်ပြက်လိုက်နာမ်သဘာဝကလည်းဖြစ်လိုက်ပြက်လိုက်ယုတ်သဘာဝနာမ်သဘာဝတွေဖြစ်လိုက်ပြက်လိုက်သဘောတွေဟာသူသဘောသူဆောင်းနေပါလားလို့အဲ့ဒါတွေကြည်ပါများကြည်ပါများလိုက်ညှိငွေ့လာဒါကြီးတွေကြည်ရတာကိုတခါတည်း ညှိငွေ့လာတာညှိငွေ့လာရင်အဲ့ဒါဒုက္ခညာဝင်ပြီဒုက္ခသစ္စာခန္ဓာကြီးပေါ်မှာမလို့ခြင်းအောင်ဖြစ်လာတော့မှာဒီခန္ဓာကြီးကိုရုပ်တွေကလည်းသူ့အနေနဲ့သူဖြစ်လိုက်ပြက်လိုက်ခန္ဓာကိုယ်ကလည်းဒိတ်ဒိတ်ရိပ်ရိပ်တောင်းလိုက်တင်းလိုက်ပူလိုက်ဒါပေမဲ့ဝေဒနာမှတဏှာမကူးသေးတဲ့ပုဂ္ဂိုလ်ဆင်းရဲမှုမရှိတော့ဘဲနဲ့သူကအသာလေးတောင်းတာတင်းတာကိုရှုနိုင်တာ စောစောဝေဒနာမှတဏမလွတ်သေးတဲ့ပုံကိုကြောနာတယ်ကြိုက်တယ်ဆိုတော့ဒိဋ္ဌိကပ်ကပ်ပြီးမနှဲခွာနေရတော့ပေါ့အဲ့တော့စိတ်တတတိပဋ္ဌာန်ရောက်ပြီးသားပုံကိုကကြတော့ရောက်မို့အေးငြိမ့်နေတာအဲ့မှာဓမ္မနုပဒနာဘက်ကိုဆက်ရှုသွားရင် အေးချမ်းချမ်းလေးသူကအဲ့ဒါမျိုးလေးရှုရတာအောက်ကဝေဒနာသူ့ဆွဲမချတော့ငါနာတယ်လည်းမရှိတော့ဘူးငါကြိုက်တယ်လည်းမရှိတော့ဒါကြောင့်မို့တိခံရှုတိခံရှုအဲ့ငြိမ့်တဲ့နေရာလေးရောက်သွားတော့မှလောဘလည်း ငြိမ့်နေပြီတရင်ကငြိမ့်နေတာပေါ့ဒါကတော့အပီမငြိမ့်သေးဘူးဒေါသလေးလည်းငြိမ့်နေပြီလှုပ်ချင်တဲ့စိတ်လည်းငြိမ့်နေပြီဖြုတ်ချင်တဲ့စိတ်လည်းငြိမ့်နေပြီမခံကျင်တဲ့စိတ်တွေလည်းငြိမ့်နေပြီအဲ့ဒီလိုစိတ်ကလေးတွေငြိမ့်အဲနေတဲ့အချိန်လေးကျမှရုပ်တဘာဝနာမ်တဘာဝလေးတွေကြည့်လိုက်တော့ဩတိတ်ကလေးပေါ်ရင်တိတ်ကလေးပေါ်တဲ့နေရာစိတ်လေးကသူကညှို့ပြန်ဩမညှို့နဲ့လို့ပြောဟိုကရုပ်ပေါ်နာမ်ပြောင်းညှို့တာပဲရုပ်ပြောင်းနာမ်ပြောင်းနာပဲ ရုပ်ပေါ်နာမ်ပေါ်တာပဲ။ဩရုပ်ကလည်းသူ့တဘာဝဓမ္မနာမ်ကလည်းသူ့တဘာဝဓမ္မ။ဩရုပ်တဘာဝနာမ်တဘာဝဒါကြောင့်မို့တပ်ပိဓမ္မာအနတ္တာအလုံးစုံသောတရားတွေဟာအနတ္တပဲ။အဲ့ဒါကိုယ်နဲ့လည်းမဆိုင်တော့သူ့သဘောသူဖြစ်သွားပြီလားသဘောတရားတွေပဲ။အဲ့ဒီသဘောတရားတွေကိုကြည်ရင်ကြည်ရင်ကြည်ရင်ကြည်ရင်နဲ့သုံးတိုက်ရင်းနဲ့ရုပ်သဘောတွေကလည်းဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက် နာမ်သဘောတွေကလည်းဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်ဩသုံးတိုက်ရင်သုံးတိုက်ရင်သုံးတိုက်ရင်သုံးတိုက်ရင် ਨੇ ညင်းငွေ့လာဒါကြီးပေါ်မှာရုပ်တွေပေါ်မှာညင်းငွေ့လာနာမ်တွေပေါ်မှာညင်းငွေ့လာဖြစ်တာ ਨੇ ပြက်တာဒါတွေပဲဆက်တိုက်ကြည်နေရဒါတွေပဲရှိအဖြစ်အပျက်ကြီးအပျက်တော်ကြီးတဲ့နေရတယ်အဲ့ဒီလိုစိတ်ကညံမှာတော့ဝင်လာတော့မှဩခန္ဓာကြီးတွေမလိုချင်တော့ ဒီခန္ဓာရနေသေးသမျှဒီတန်တရာမှာဒီဘဝဒီလိုဒုက္ခတွေအကုန်ရအောင်မှာပါလားဒီခန္ဓာကြီးရလို့အခုဒီဒုက္ခတွေရတာဆိုပြီးတော့အဲ့ဒီမှာခန္ဓာရဲ့အပေါ်မှာသင်္ခါရတရားကိုမြင်ပြီးတော့မှယုံ nant ဓမ္မသင်္ခါရပေါ်မှာမြင်ပြီးမှရတယ်အဲ့ဒါဒုက္ခမှာအဲ့ဒီဒုက္ခတစ္ဆာမှာအဲ့ဒါနိဗ္ဗာန်ဆိုင်မှာအာအိုဒုက္ခနာဒုက္ခသေဒုက္ခအဲ့ဒါတံဝေကပဲရတယ်မဆိုင်သေးဘူး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 လိုက်ပြီးတော့ဖရာသာသနာတော်မှာဖရာပေးခဲ့တဲ့တရားတထိုင်နှင်းမှာဒါရအောင်ကျင့်တယ်နီးနောက်ကြောကိုယ့်အိမ်ကိုလည်းကိုယ့်အကိုထိုင်ပြီးကျင့်မယ်ဆိုရင်ဒီတိုင်းလေးကျင့်တတ်အောင်လို့ဒီနီးလေးကကာနုပဒနာဝေဒနာနုပဒနာစိတ်ဓာနုပဒနာဓမ္မနုပဒနာဆိုပြီးတော့တဆင်ချင်းလေးအဲ့ဒါအခုကိုယ်ဘယ်အဆင့်ထိရောက်လဲကိုယ့်အကိုကြိုးစားကျင့်ကြည့်ကြိုးစားကျင့်ကြည့် မြတ်စွာဘုရားပေးတဲ့သာသနာအမွေကြီးဒီသတိပဋ္ဌာန်တရား၄ပါးကိုမင်းတို့အမြဲတမ်းပွားနေမယ်ဆိုရင်ချက်သားတို့ဆိုရင်ချင်းတွေပူဆွေးခြင်းတွေငိုကြွေးခြင်းတွေကင်းရလိမ့်မယ်ကိုဆင်းရဲခြင်းတွေစိတ်ဆင်းရဲခြင်းတွေချုပ်ဆဲနိုင်ပါတယ်ကွာမြတ်စွာဘုရားဟောခဲ့တာကြီးကိုကရအောင်ယူရမှာတတိထားပါ ရှုပါ ကဲကြိုးစားပြီးရှုတာနော်ဒီခါတော့မတို့ဒီချိန်မှတော့ဇွဲမလျှော့တော့နဲ့ပြီးကနာနီးနေပြီတိခံပြီးတော့ငြိမ့်နေတဲ့ပုဂ္ဂိုလ်များဓမ္မနုပဒနာသဘောတွေရှုရုပ်သဘောလေးတွေသူ့သဘောသူပြောင်းနေတာတွေနာမ်လေးကလည်းသူ့ဟာသူပြောင်းပြောင်းညှတ်တာလေးရုပ်ကသူ့ဟာသူဖောက်ပြန်ပြနေလိမ့်မယ်ဒိတ်ကလေးရိတ်ကလေးရွာကလေးမွားကလေးပူလိုက်အေးလိုက်ရုပ်တွေကဖောက်ပြန်ပြပါလိမ့်မယ် နံလေးရလိုက်ပူတာပေါ်လေးပူတာသွားသိလိုက်ကြိုက်တာပေါ်ကြိုက်တာသွားသိလိုက်တင်းတာလေးပေါ်တင်းတာသွားသိလိုက်အဲ့ဒါနံကသွားသွားသိလိုက်ရုပ်တဘာဝနံတဘာဝရုပ်ကလည်းသူ့တဘာဝသူ့အတူပေါ်ပြနော်ဖောက်ပြန်ပြနာနေရလဲသူ့အတူပြောင်းညွတ်ရုပ်တဘာဝနာမ်တဘာဝတွေသူ့သဘောသူပြောင်းနေတာတွေညွတ်နေတာတွေအဲ့ဒါစိတ်တတိပဋ္ဌာန်ရောက်ပြီးတဲ့ပုံကိုများဆက်ရှုလို့ရပါပြီ။ ဓမ္မနုပဒနာစိုက်သွားအောင်သဘောတရားတွေသူ့တဘာဝသူဆောင်းနေတာတွေမြင်အောင်ကြည့်မြင်အောင်ကြည့်မြင်အောင်ကြည့်သိခံပြီးတော့ကြိုးစားလာတဲ့ပုံကောများဒီချိန်ငြိမ်အေးပြီးစိတ်လေးရကြည်ပြီးတော့လှုပ်ချင်တာလည်းမရှိတော့ဘူးဖြုတ်ချင်တာလည်းမရှိတော့ဘူးမခံမရနိုင်တာလည်းမရှိတော့ဘူးအဲ့ဒါတထိုင်တွင်တည်ငါဒိဋ္ဌဓမ္မချမ်းသာရလား စောတော်တုန်းကမရဘူးလှုပ်မယ်ပြင်းမယ်ကြွမယ်လှုပ်ချင်ရလှုပ်မယ်ဆိုတဲ့စိတ်တွေအခုကျတော့မရှိတော့ဘူးအဲ့ဒီပုံကငြိမ်နေတော့ဟောရုပ်တဘာဝနာမ်တဘာဝလေးအသာလေးတာကြည့်တင်းတာလေးပေါ်လိုက်တင်းတာလေးစိတ်လေးကသွားတီးလိုက်တင်းတာလေးပေါ်ပြတာလေးကဖောက်ပြန်ပြောင်းလဲပြနေတာလေးကအဲ့ဒါသူ့ရဲ့ရုပ်သဘောလေးတွေတစ်မျိုးပြီးတစ်မျိုးပြောင်းပြတင်းတာတစ်မျိုးတောက်တာတစ်မျိုးအမျိုးမျိုးပေါ်ပြနေရုပ်သဘောတွေ အဲရုပ်ရဲ့ပြောင်းလဲတဲ့သဘောလေးရုပ်ပြောင်းတိုင်းပြောင်းနေနာရဲ့သဘောလေးပူရာပေါ်ရင်ပူရာလေးညှို့လိုက်ပြန်ပြီနာလေးကကြိုက်တာပေါ်ကြိုက်တာလေးညှို့လိုက်ပြန်ပြီဒိတ်ကလေးပေါ်ရင်ဒိတ်ကလေးသွားညှို့လိုက်ပြန်ပြီဟောဟောရုပ်တဘာဝလေးတွေနာတဘာဝလေးတွေသူ့သဘောသူဆောင်နေပါလားရုပ်တဘာဝနာတဘာဝတွေငါရဲ့သဘောလည်းမဟုတ်ငါကိုယ်ပိုင်လည်းမဟုတ်ငါအတ္တလည်းမဟုတ်ငါလည်းဘာဖြစ်ပါညာဖြစ်ပါလို့လဲဘာတစ်ခုမှတားလို့လည်းမရစီးလို့လည်းမရ ဩနတ္တသဘောသူသဘောသူ ဆောင်းနေတာဒီတဘာဝဓမ္မတွေပဲလို့အဲ့ဒါတွေကြည့်ကြည့်ပါများ ကြည့်ပါများဆိုဩဒုက္ခလို့မြင်လာဒီဟာတွေဟာဆင်းရဲဖြစ်ပြီးတော့ပြက်ဖြစ်ပြီးပြက်နေရတယ်ကြည်တိုင်းကြည်တိုင်းကြည်တိုင်းကြည်တိုင်းဖြစ်ချင်းပြက်ချင်းတွေသဘောတွေပဲတွေ့နေရတဲ့ခါကျအဒုက္ခလက္ခဏာဉာဏ်ကြီးထင်လာအဲ့ဒါတစ္ဆာဆိုင်သွားပြီဓမ္မနုပဒနာအကုန်ပြေးဝင်တာသဘာဝတရားတွေဒုက္ခတစ္ဆာတွေအဲ့ဒါ ဓမ္မနုပဒနာလည်းပြည့်ဝင်လာတာစိတ်ဓာတ်တတိပဋ္ဌာန်စိတ်ဓာတ်နုပဒနာနေဓမ္မနုပဒနာပြောင်းသွားတာရုပ်ဝေဒနာရဲ့အစလည်းဆုံးလှုပ်လိုက်ရင်တတိပဋ္ဌာန်တရား၄ပါးလုံးဆုံးသွားတာပဲ။ကြောင့်မို့တီးခံပြီးတော့၃နာရီလုံးရှုလိုက်လို့ရှင် ကိုယ့်အိမ်ကိုနောက်ပိုင်းရှုတဲ့အခါကျော်လဲအခုလိုလေးပဲလိုက်လို့လဲရပါတယ်တတိပဋ္ဌာန်တရား၄ပါးနဲ့တစ်ခါတစ်ခါဆုံးအောင်လိုက်တော့သူနာသီဝလေးလေးတွန်းနေကန်နေတွန်းနေကန်နေဒါလေးကနေစကြည့်ခန္ဓာကိုယ်ဒါလေးပါဖောက်ပြန်လာပြီဆိုလို့ရှိရင်အဲ့ပေါ်မှာဒါလေးပါပေါ်မှာဥသိလာတဲ့ဝေဒနာရဲ့သဘောကိုမြင်အောင်ကြည့်ဝေဒနာလေးရဲ့ခံစားတာလေးမြင်အောင်ကြည့်ခံစားတဲ့သဘောလေးရဲ့ခံစားပြက်ခံစားပြက်အဲ့ဒါလေးခံစားတဲ့ဝေဒနာဆုံးခန်းတိုင်အောင်လဲ ရှုလဲရှုလိုက် ရောငြိမ်အေးပြီးကြီးသွားတော့ဟောစိတ်ဓာတ်တတိပဌာန်ရောက်စိတ်ကလေးကငြိမ်နေတဲ့စိတ်ကလေးငြိမ်တော့ငြိမ်နေဒါပေမဲ့တောင်ပြေးမြောက်ပြေးပြေးသေးတဲ့စိတ်ကလေးပြန်ကြည့်လိုက်တော့ဩဒီစိတ်လေးကဟိုညှွတ်လိုက်ဒီညှွတ်လိုက်ညှွတ်နေတဲ့စိတ်လေးပြန်ကြည့်လိုက်တဲ့အခါကျတော့ဒီစိတ်လေးဟာအေးတော့အေးငြိမ်နေပါရဲ့လှုပ်ချင်တာလည်းမရှိပြင်းညံတာလည်းမရှိကြွကျင်တာလည်းမရှိဒါပေမဲ့မငြိမ်ဘူးရုပ်ပေါ်ရင်နာငါပြောင်းညှွတ် ပူတာပလေးပေါ်ပြရင်ပူတာညှို့နေတာတင်းတာလေးပေါ်ပြရင်တင်းတာသွားညှို့သေးတယ်ဟိုမဒိတ်ကလေးဆိုဒိတ်ကလေးသွားတိတာပဲ तू ကသွားသွားညှို့နေရတယ်နာကလည်းသူ့လို့ तू လုံနေရပါလားဟောနာကလည်းသဘာဝတရားယုတ်ကလည်းသဘာဝတရားယုတ်သဘာဝနာသဘာဝတွေရဲ့သဘောတွေကြည့်လိုက်တော့မြဲလည်းမမြဲဘူးတမျိုးပြီးတမျိုးဖြစ်ပြဖြစ်ပြဖြစ်ပြပြောင်းလဲနေရယုတ်တွေကလည်းပြောင်းလဲနေအနံတွေကလည်းပြောင်းညှို့နေရ ရုပ်ပြောင်းလို့နာမ်ပြောင်းညွတ်နေရတဲ့သဘောတွေဟာမမြဲတဲ့အနိစ္စတရားတွေပဲဟောကြည့်လိုက်တဲ့အခါကျတော့အနိစ္စလက္ခဏာဉာဏ်ကြီးမြင်ပြီအဲ့အနိစ္စသင်ညီနောမေဂိယအနတ္ထတန်ထာတိတဲ့အနိစ္စကိုပိုင်ပိုင်ခြားခြားကြကြနာနာပွားလဲပွားလိုက်ရောအဲ့ဒီမှာအနတ္တလည်းမြင်လာမယ်အဲ့ဒုက္ခလည်းမြင်လာတော့မှာပဲတဲ့နော်အဲ့ဒါကြောင့်မို့အဲ့အနတ္တလက္ခဏာဉာဏ်ကနေမှများများရှုလိုက်တဲ့အခါကျတော့အဲ့ဒါတွေရဲ့ သင်္ခါရဒုက္ခတွေအကုန်မြင်လာရင်အဲ့ဒါတတိပ္ပံတရား၄ပါးကုန်လုံးအဲ့ဒါဒီမှာနေရင်းနဲ့အဲ့ဒါရှုတတ်တော့တာပဲအဲ့လိုမြန်တာအကျဉ်းကြီးဒီဝေဒနာတွေကိုကြောအောင်ကျင့်ထားတဲ့ပုဂ္ဂိုလ်သေကာနာနီဘာမှသားတို့သမီးတို့ကဲပါအောင်ယူပါအောင်ဘယ်သူမှပြောစရာမလိုတော့ဒါလောက်ဝေဒနာချုပ်တဲ့နေရာအကျဉ်းကြီးအားထုတ်ထားတဲ့ဒကာဒကမတွေဓာလေးပါဘလောက်ဖောက်ပြန်ဖောက်ပြန်အေးအေးချမ်းချမ်းလေးတရားလေးရှုပြီးတော့ သားတို့သမီးတို့ရေငါ့အတွက်တော့မပူကြတော့နဲ့လို့ဒါပြောထားခဲ့ပြီးတော့ရပြီဒီလောက်ကျင့်ထားရင်မတရားဖို့တရားဦးဇင်းတို့တွေပါရမီမရှိသေးလို့မရတော့မှ နောက်ဘဝတွေမှာတေချာပေါက်ရဒီလိုကျင့်နေကြရင်ကြောင့်မို့မက်ဖို့ဆိုတာတော့ပါရမီရှိမှရတာပေါ့အကျိုးသာပြီးတော့အကျင့် ခုဇွဲတော့မလျှော့နဲ့သွားပြီးအခုချိန်လေးမှမဖြုတ်တော့နဲ့နော်ချိန်ကဘာမှကြံတော့ကိုကျင့်ခဲ့တာကြီး၃နိုင်နီးနီးရှိခဲ့ပြီဇွဲကောင်းကောင်းနဲ့ဒီချိန်လေးမှာတော့သီခံပြီးတော့ဝေဒနာမှတဏညှိနေသေးတဲ့ပုဂ္ဂိုလ်ကပြင်းထန်တဲ့ဝေဒနာရှိနေသေးရင်ငါမပါသေးနဲ့ငါနာတယ်ငါကြိုက်တယ်ငါထုံတယ်မဖြစ်စေနဲ့ငါမပါသေးနဲ့ဝေဒနာ တင်းတယ်လို့စိတ်ကတင်းတယ်တင်းတယ်ကြိုက်တယ်ကြိုက်တယ်ဩတင်းတယ်မဟုတ်ကြိုက်တယ်မဟုတ်ဒါဝေဒနာတွေပဲလို့သိဒါဝေဒနာမှတဏကူးနေသေးတဲ့ဒေါသဖြစ်နေသေးတဲ့ပုဂ္ဂိုလ်များမခံမရနိုင်သေးတဲ့ဖြစ်နေတဲ့ပုဂ္ဂိုလ်များအဲ့ဒီပုဂ္ဂိုလ်များတော့အဲ့ဒါဝေဒနာမှတဏပုဂ္ဂိုလ်ရှေ့ရစိတ်ကတင်းတယ်လို့သိရင်နောက်ကစိတ်ကဝေဒနာလို့ပြောင်းရှေ့ရစိတ်ကတောက်တယ်လို့သိရင်နောက်ကစိတ်ကဝေဒနာလို့ပြောင်းပြောင်းပြောင်းပြီးတော့ကိုယ့်ရဲ့စိတ်ကိုကိုဆုံးမတင်းတယ်တောက်တယ် တင်းတယ်တင်းတယ်တင်းတယ်လောက်ပါများလိုက်ဟိုနောက်ကဒေါသလိုက်လာမှအဲ့တင်းတာကြီးမခံဘူးမခံညင်ဘူးဆိုတဲ့ဟာကြီးကဝေဒနာမှာအဲ့ဒါတဏှာကူးပြီးတော့ဝေဒနာပေါ်မှာသွားပြီးတော့တင်ညာသွားပေးမိလိုက်လို့တင်ညာပေးလိုက်လို့ရှင်သင်္ခါရဖြစ်လာတာအဲ့ဒါကြောင့်မို့တင်းတယ်လဲတင်းတယ်လို့တင်ညာမပေးနဲ့တောင်းတယ်လို့တင်ညာမပေးနဲ့ပူတယ်လို့တင်ညာမပေးနဲ့အကြိုက်တယ်လို့တင်ညာမပေးနဲ့အဲ့ဒီစိတ်ကိုခံစားမှုသဘောဝေဒနာပဲလို့မြင်အောင်ကြည့်ပြီး စောတော့ဝုထုလေးပြောခဲ့သလိုပဲအရှင်ဘုရားဝေဒနာလို့သိနေမှတော့အဲ့ဒီဝေဒနာအပြက်အရှင်ဘုရားမြင်အောင်ရှေ့ရုံကလွဲယူအရှင်ဘုရားကိုဘယ်သူမှကယ်မဲ့လူမရှိဘူးဘုရားမှန်ပါဗျာတပည့်တော်တီးခံရှုပါမယ်ဆိုဦးတွေထွက်ကြလာတာတော့မှတီးခံပြီးတော့ဟောရှုလိုက်တာတခါတည်းအဲ့နာတင်တခါတည်းဝေဒနာမှတဏမကူတော့ဘဲနဲ့ပြိဿသမုပ္ပါရပ်ပြီးတော့တလောက်ဦးတွေထွက်ကြသည်အထိဟာဒေါသချောင်းချောင်းထွက်မလာတော့ဘဲနဲ့တဏ မကူးတော့ပဲနဲ့အဲ့နာတင်တခါတည်းဖြတ်ချသွားယဟန္တာကြီးတခါကြီးဖြစ်သွားဝမ်းသာလိုက်တာကြည်နူးပြီးတော့အရှင်ဘုရားဒီလောက်သိခိုင်ကျေနပ်ပါပြီလားကျေနပ်ပါပြီဘုရားတပည့်တော်အလုံးပြီးပါပြီတဲ့အရှင်ဘုရားကျေးဇူးကြောင့်စောစောတုန်းကအမလေးအလိုလေးអော်နေရတဲ့ဟာကြီးဟာဝေဒနာနဲ့ငါနဲ့ကူးနေလို့အခုတော့ဝေဒနာငါမပါတော့အောင်မွဲရသွားပါပြီရှင်ဘုရားတဲ့ဝေဒနာရဲ့သဘောကိုပဲသိပြီးတော့လိုက်လိုက်တာပါတဲ့နော်ယဟန္တာကြီးဖြစ်သွားတာ အခုလည်းပဲဝေဒနာရဲ့သဘောလေးသိခံပြီးတော့လိုက်ဝေဒနာသဘောလေးသိခံပြီးတော့အဲ့ဒါဝေဒနာမတဏကုနေသေးတဲ့ပုဂ္ဂိုလ်များဝေဒနာမတဏကုနေသေးရင်ဒါလေးသိခံပြီးတော့အဲ့ဒီမှာတင်းတယ်လို့မသိနဲ့ဝေဒနာရဲ့သဘောခန္ဓာရဲ့ခန္ဓာပြက်တည်တိမြင်အောင်ကြည့်တဆင်ញင်းလေးသွားဟိုကဘယ်အဆင့်နဲ့ရှုနိုင်လဲတင်းတာကိုဝေဒနာလို့ပဲပြောင်းနိုင်သေးသလားဝေဒနာရဲ့အပြက်ကိုရှုနိုင်ပြီလား စိတ်ဓာတ်တတိပဌာန်ရောက်သွားပြီးတော့ငြိမ့်သွားပြီလားတဘာဝတရားရှုနိုင်ပြီလားအဲ့ဒီကနေမှတခါဒုက္ခအထိမြင်ပြီလားဆိုအဆင်းနဲ့သူ့အတူဉာဏ်နေမြင်မှာပဲဉာဏ်နေမြင်မှာပဲအဲ့တယောက်နဲ့တယောက်ပါရမီချင်းမတူဘူးကြိုးစားတာချင်းမတူဘူးအာထုတ်တာချင်းမတူဘူးအဲ့ဒါတချို့သောပုဂ္ဂိုလ်ကြောလဲနှာသီးဝါးနေရှိတတ်မှာမဟုတ်ဘူးဘာရှိမှတ်ဆိုလည်းမမှတ်တတ်ဘူးဘာလို့သူပါရမီနဲ့ရင်အဲ့လောက်ပဲရတယ် ပါရမီအားကောင်းတဲ့ပုဂ္ဂိုလ်ကျတော့ဒိုင်းဒိုင်းဒိုင်းဒိုင်းဒိုင်းဒိုင်းနဲ့ပြောတဲ့အတိုင်းလိုက်ရှုရှုရင်းရှုရင်းနဲ့တခါတည်းသူကအကုန်ရှုတတ်သွားတာ။ဒါမို့တတိပဋ္ဌာန်တရား၄ပါးနဲ့ကိုယ်ရင်ကိုယ်လည်းဒီလိုလေးလိုက်ပြီးတော့တရားလေးတွေဩတရားရှုတယ်ဆိုတာမြတ်စွာဘုရားဟောတဲ့တတိပဋ္ဌာန်တရား၄ပါးဒီလိုရှုရင်ရပါလားဆိုတာဒါနီလန်းလေးတစ်ခု ရှုတတ်အောင်လို့ဘလို့ဆိုလို့ရှိရင်ဟိုရှုလိုက်ဒီရှုလိုက်ဟိုပြေးလိုက်ဒီပြေးလိုက်နဲ့ပတ်ချလဲနေရတာ ကဲအလုံးယောဂီတို့အိန္ဒိလေးတွေစစ်ထားလိုက်ပါတော့မယ်ခါကြောကြီးတွေခေါင်းကြောကြီးတွေတင်းထတာညှက်ထတာဘာမှမရှိပါစေနဲ့စကြတဲ့တရားထိုင်တော့ကအတိုင်းလေးအိန္ဒိလေးကိုမှောင်လေးစစ်လိုက်ပါစိတ်ကလေးငြိမ်းနေအောင်အရင်ထားပါအောင်စိတ်ကလေးငြိမ်ပြီးအေးပြီးကြီးသွားအောင်ထားပါစိတ်ကလေးငြိမ်ပြီးအေးပြီးကြီးနေပြီ ဆိုမှဖြည်းဖြည်းချင်းလေး လက်ဖြားလေးတွေခြေပြားလေးတွေကိုယ်လိုက်ဆန်းလိုက်ကိုယ်လိုက်ဆန်းလိုက်လေ့ကျင့်ခန်းလေးတွေလှုပ်ပြီးတော့မှဖြုတ်ပါ၃နာရီဒိဋ္ဌံပါရမီပြည့်ပါပြီ